ဗုဒ္ဓဘာသာရဲ့အခြေခံတရားတော်များကိုဘုန်းကြီးဟောကြားလာခဲ့ရမှာယနေ့ဆိုရင်9ရက်မြောက်ရှိသွားပြီပေါ့ဒီတော့ဗုဒ္ဓဘာသာတရားမှာပြည့်စုံရမယ့်အခြေခံကျင့်ဝတ်တရား၃မျိုးရှိတဲ့ထဲကနံပါတ်၁နေအားဖြင့်ပြည့်စုံရမယ့်ကျင့်ဝတ်ဟာတရဏဂုံတရားမယ်ဗတ္တရားမှာလည်း နံပါတ်1ပြည့်စုံရမယ်အခြေခံကျင့်ဝတ်ကဘာပြည့်၅ပါးသီလမြဲရမယ်နံပါတ်3ပြည့်စုံရမယ်အခြေခံကျင့်ဝတ်ကအသက်မွေးမှုစင်ကြယ်ရမယ်ဒါဗုဒ္ဓဘာသာဝင်လို့အမိခံတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဒါအခြေခံပြည့်စုံရမယ်ဒါမိမိတို့ဟာဗုဒ္ဓဘာသာဝင်တယောက်ပါလို့ပြောပေမဲ့ မိမိတို့မှာဘယ်လိုကျင့်ဝတ်တရားတွေနဲ့ပြည့်စုံရမယ်လို့သိတဲ့ပုဂ္ဂိုလ်ကရှားတယ်မသိတဲ့ပုဂ္ဂိုလ်ကများတယ်မိဘကဗုဒ္ဓဘာသာမို့သာသမီကလည်းဗုဒ္ဓဘာသာအဖိုးအဖွားတွေကဗုဒ္ဓဘာသာမို့သာသမီမြင့်မြင့်တွေကဗုဒ္ဓဘာသာတကယ်တမ်းဗုဒ္ဓဘာသာကိုမိမိတို့ချေချင်းမြင့်မြင့်နဲ့သိတဲ့ပုဂ္ဂိုလ်ဟာအင်မတန်ကိုရှားတယ်ဒါကြောင့်ယနေ့ဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းလူကြီးရောလူငယ်ရော မိမိတို့မှာဗုဒ္ဓဘာသာတရားမှာပြည့်စုံရမယ်အခြေခံကျင့်ဖို့တရားလေးတွေသိထားဖို့ရမလိုအပ်ဘူးလားသိကိုလိုအပ်တယ်ဒါကြောင့်လိုအပ်လို့ဘုန်းကြီးကအဲ့ဒီလိုအပ်ချက်လေးဖြည့်ပေးတာဗုဒ္ဓဘာသာဝင်တရားမှာအခြေခံနေအားဖြင့်တရဏဂုံတည်ရမယ်ဘုရားတရားတန်ခါယရဏသုံးပါးပေါ်မှာကြီးညိုမှုယုံကြည်ကိုယ်ဝယ်စည်းကမ်းမှုဆိုတဲ့တရဏဂုံတည်ရနောက်နံပါတ်2က၅ပါးသီလမြဲရမယ် ငါးပါးသီလဆိုတာဘုန်းကြီးတနေ့ကဟောခဲ့ပြီသူတက်တခြင်းမှာရှောင်ကျင်ပါ၏သူစာခိုခြင်းမှာရှောင်ကျင်ပါ၏သူတန်းအိယာကျွလွန်ပြမခြင်းမှာရှောင်ကျင်ပါ၏မူရင်မင်းလျော့စေတတ်တဲ့အရက်သေးစားတောက်စားခြင်းမှာရှောင်ကျင်ပါ၏နောက်ပြီးတော့မဟုတ်မမှန်တဲ့စကားတွေပြောဆိုခြင်းမှာရှောင်ကျင်ပါ၏ငါးမျိုးဘယ်နှမျိုးလဲငါးမျိုးအဲ့ဒီတည်းကဘုန်းကြီး၄မျိုးပြောခဲ့ပြီ တကယ်လို့မရှောင်ကျင်ခဲ့လို့သူ့အသက်ကိုတတ်ရင်မိမိလည်းပဲအသက်ရှည်မလားအသက်တိုမလားအသက်တိုမယ်သူတစ်ပါးရဲ့ပစ္စည်းဥစ္စာကိုမိမိကခိုးယူရင်မိမိပစ္စည်းဥစ္စာပေါ်များမှလားနေပါမှလားနေပါမယ်သူမပိုင်ဆိုင်တဲ့ကာမဂုဏ်တွေကိုပြက်မှားကျူးလွန်မိပြီဆိုရင် လူချစ်လူခင် ပေါ်မှာလားလူမုံများမှာလားလူမုံများပါဘူးလူအမုံများလိမ့်မယ် မဟုတ်မမှန်တဲ့စကားတွေပြောဆိုမိပြီဆိုရင်ကတော့အဲ့ဒီပုဂ္ဂိုလ်မှာပြောတဲ့စကားတိုင်းစကားတိုင်းဟာမိမိပါဇက်ကအမွှေးနှံ့တာတွေကြိုင်နေမှာလားအပုပ်နှံ့နေကြိုင်နေမှာလားအေးအပုပ်နှံ့နေကြိုင်နေမယ်ဒါလေးတွေကိုဘုန်းကြီးတာရကာလေးတွေနဲ့ဘုန်းကြီးပြောခဲ့ပြီးပြီနောက်ဒီကနေ့ဘုန်းကြီးတို့ယောဂီများနံပါတ်5ဖြစ်တဲ့အယက်သေးစာတောက်စားခြင်းမှာရှောင်ကျင်ရမယ်တဲ့ဒါတော့ အရက်သေးစားဆိုတာကတော့အရက်တယ်မဟုတ်ဘူးလေမူးယစ်မေ့လျော့စေနိုင်တဲ့ပစ္စည်းဟူသည်များတွေပေါ့ဒါတွေအားလုံးတောက်စင်တောက်ချင်းစားချင်း ရှူချင်းထိုးခြင်းစသည်ပေါ့အကုန်လုံးပဲမူးယစ်မေ့လျော့စေတတ်တဲ့အရက်သေးစားတွေဘိန်းတွေကစောတွေစသည်ခုခေတ်မှာဆိုရင်လည်းပဲဆေးပြားတွေဆေးရည်တွေအားလုံးမိမိတို့တောက်စားသုံးဆွဲခြင်းမှဘာဖြစ်ရမှာလဲ ရှောင်ကျင်ရမယ်ဒါဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်တိုင်းဗုဒ္ဓဘာသာဝင်မှလို့အမိခံပြီးတော့အဲ့ဒါလေးတမျှမျှနဲ့သာနေမယ်ဆိုရင်ဗုဒ္ဓဘာသာဝင်တယောက်ပြည့်စုံရမယ်အခြေခံကျင့်ကိုသူ့မှာပြည့်စုံသလားမပြည့်စုံဘူးလားမပြည့်စုံဘူးတကယ်လို့မပြည့်စုံခဲ့လို့ရှိရင်တဲ့ဒီအရက်သေးစားတွေမူရင်မင်းလျော့စေတတ်တဲ့ဘိန်းတွေစသည်ဖြင့်ပေါ့လေအခုခေတ်မှာပေါ်နေတဲ့ဆေးပြားတွေဆေးရည်တွေထိုးဆေးတွေစသည်ပေါ့ ဒါတွေကိုမိမိသုံးစွဲမယ်ဆိုရင်တဲ့အဲ့ဒီသုံးစွဲတဲ့ပုဂ္ဂိုလ်ဟာတဲ့မူးယစ်မေ့လျော့နေတဲ့အတွက်ကြောင့်မို့မိမိဆောင်ရွက်ရမယ်ကိစ္စဝိစ္စဟူသမျှတွေပေါ့အဲ့ဒီမှာအခွင့်အရေးဒီအချိန်ဟာမိမိဒီအပြုမူကိုပြုတဲ့နဲ့မပြုတဲ့မူ तू မသိတော့ဒီအချိန်မှာမိမိဟာဒီစကားပြောတဲ့နဲ့မပြောတဲ့မူ तू သိသေးရဲ့လားဗျာသူ့ရဲ့မူးယစ်နေတဲ့အတွက်ကြောင့်မို့သူ့ရဲ့ခေါင်းတွေရောစိတ်တွေရောကြည်သလားမကြည်ဘူးလား မကြည်တော့ဒီအချိန်ဟာဒီစကားပြောရမယ့်စကားသူမပြောမပြောသင့်တဲ့စကားတွေပြောတယ်ဒီအချိန်မှာဒီအပြုတ်မှုမပြုတ်တင်ဘူးမပြုတ်တင်တဲ့အပြုတ်အမူတွေသူမြုပ်သေးပြုတ်တင်ပြုတ်တယ်အဲ့လို အရေးအခွင့်တင့်မတင့်ကိုသူ့မှာမသိတော့ဘူးတဲ့နောက်နံပါတ်2ကအဲ့ဒီပုဂ္ဂိုလ်ဟာတဲ့ဒီမူးရစ်နေတဲ့အတွက်ကြောင့်မို့ဘာလုံးမှလည်းမလုံးချင်ဘူးပြင်းရည်နေတတ်တယ်တဲ့နောက်ပြီးတော့မေ့လျော့ပြီးတော့လည်းနေတတ်တယ်ဟုတ်တာပေါ့ ဒါကိုတောက်စားပြီးပြီဆိုတဲ့ကူကဘာမှလည်းထမလုပ်တော့ဘူးတက်တက်ကြွကြွလည်းမရှိတော့ဘူးအမြဲတမ်းပြင်းရနေတယ်အမြဲတမ်းမေ့လျော့ပြီးတော့နေတယ်တဲ့နောက်ပြီးတော့တောက်စားထားပြီဆိုရင်မူယူနေတာပဲကိုကိုကိုဘာဖြစ်လို့ဘာမှမသိတော့ဘာပြောမိလို့ပြောမိမှမသိဘာလုပ်မိလို့လုပ်မိမှမသိဖြစ်တာအဲ့ဒီပုံကိုယ်ရင်းများဆိုရင်တဲ့နောက်ဘဝနောက်ဘဝတွေမှာအယူအနှံဖြစ်တတ်တယ်တဲ့ဒီဘဝမှာရက်သေးစားတောက်စားမူရင်နေတဲ့ပုံကိုယ်တွေဟာနောက်ဘဝတွေကြဘာတွေဖြစ်တတ်တယ် အယူနှမ်းနေဖြစ်တတ်ယူတဲ့ပုဂ္ဂိုလ်ဆိုတာတယောက်တည်းစကားပြောတယောက်တည်းမလုပ်လားစကားပြောတယောက်တည်းစကားပြောတဲ့ပုဂ္ဂိုလ်ဟာကောင်းလားယူလားအခုယောဂီတို့ရောထိုင်ရင်းနဲ့တယောက်တည်းမလုပ်နေကြတယောက်တည်းစိတ်ကူးနဲ့မလုပ်နေတာအတန်တိတ်စကားပြောနေတာတယောက်တည်းစကားပြောနေတာ ဘုန်းကြီးရဲ့ပါဠိတယောက်ဒီမှာဒီရိတ်တာကိုလာပြီးတရားအားထုတ်တယ်သူတရားအားထုတ်တော့သူပြောတယ်တပည့်တော်တဲ့ပြန်မှဖြစ်လိမ့်မယ်ထင်တယ်တဲ့သူကပြောတယ်ဘာဖြစ်လို့လဲလို့ဆိုတော့အင်းကလူတွေကလည်းပြောနေတာဗျာဖုံးတဲ့တခါတည်းတက်ပြောနေတယ်လို့ပဲတဲ့သူကလည်းတခါတည်းမနာတန်ထိုင်လိုက်တာနဲ့စကားထိုင်ပြောနေတာပဲတဲ့အင်းကလူကိုပြောလိုက်သူကလည်းမေးစရာရှိတာတွေမေးလိုက်ပြောစရာရှိတာတွေပြောလိုက်တစ်ချိန်လုံး စကားပဲပြောနေမိတယ်တဲ့အတန်တိတ်စကားပြောမိတယ်ဒါကြောင့်မို့တရားအုပ်ထဲစကားပြောနေတဲ့ပုဂ္ဂိုလ်ဟာအကောင်လားအယူလားဒါကြောင့်ဘုန်းကြီးတို့ယောဂီများမယူကြနဲ့နှစ်ယောက်လဲစကားမပြောနဲ့တယောက်ထဲလဲစကားမပြောနဲ့ဒါအရေးကြီးတယ်စကားပြောလို့ရှိရင်ဘေးပုဂ္ဂိုလ်တွေအနှောက်အယှက်တွေဖြစ်တတ်တယ်ဒါကြောင့် ယူနှမ်းနေတဲ့ပုဂ္ဂိုလ်များဟာတယောက်တည်းကိုပဲမလုပ်နေကြတယ်စကားပြောနေကြတယ်ဘယ်သူမှမပါ နောက်တကမိမိဒီလိုယူမှုနေတဲ့ပုဂ္ဂိုလ်ပေါ့အရက်သေးစားတွေတောက်စားမူးရစ်နေတဲ့ပုဂ္ဂိုလ်ဟာမိမိပေါ်မှာပြုတ်ခဲ့တဲ့သူတစ်ပါးရဲ့ကျေးဇူးတွေရောသိသေးသလားမသိတော့ဘူးလားကျေးဇူးလည်းမသိတော့နောက်ဟိရိဥတ္တပဆိုတဲ့အရှက်တရားအကြောက်တရားသူ့မှာရှိသေးရဲ့လားမရှိတော့ဘူး ဒီတည်းရဲ့တောက်စားထားတဲ့ပုဂ္ဂိုလ်ဟာရှက်ရမှန်းလည်းမသိဘူးကြောက်ရမှန်းလည်းမသိဘူးအဲ့လိုကိုအရှက်ကြောက်တွေလည်းကျင်းသွားတယ်နောက်တခါဒီတေးတေးရဲ့ဒီမူရင်မင်းလျော့စေတတ်တဲ့ပစ္စည်းတွေကိုသုံးဆွဲတဲ့ပုဂ္ဂိုလ်ဟာတဲ့အကုသိုလ်ပြုရမှလည်းပဲကြောက်သေးရလားဗျာမကြောက်တော့မကောင်းမှုအကုသိုလ်အမျိုးစုံကိုသူ ပြုရဲတယ်ဒီအရက်သေးစာကိုတောက်စားပြီးပြီဆိုရင် သူ့အသက်လည်းဘာဖြစ်ရဲတယ်တန်ရဲတယ် သူ့ဥစ္စာလည်းခိုးရဲတယ်သူသားအိမ်ကလည်းမှားရဲတယ်မဟုတ်တဲ့စကားလည်းပဲပြောရဲတယ်ဟေးဒါအယက်သေးစာတောက်စားထားတဲ့ပုဂ္ဂိုလ်မူးယစ်နေတဲ့ပုဂ္ဂိုလ်ဟာအဲ့ဒီအကုသိုလ်အမှုတွေကိုပြုရဲတယ်တဲ့ဒါကြောင့်ဒီအယက်သေးစာတောက်စားမှုကိုခွန်ကြီးတို့ဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်များရှောင်ကျင်ရမှလားဆောင်ရမှလားရှောင်ကျင်ရမှာကဲဒါလေးဆိုလိုက်တေကြီးတောက်လင့် သင်မသင်၌ရေခွင်မတိပြင်းရီမေယူကျေစုမဆာဟီရိုတကင်းခပင်မြာထိုအကုသိုလ်ကိုမညိုလွယ်စွာ ပြုကျင့်ရာသည်ရှောင်းခါအပြန်အကျိုးသည်တေရီတောက်လင့်သင်မသိနိုင်ရေခွင်းမသိပြင်းရီမေယူကျေးဇူးမဆန် ဟီရိုတက်ကင်းခပင်မြာထိုအကုသိုလ်ကိုမညိုလွယ်စွာပြုကျင့်ရာသည်ရှောင်းခါအပြန်အကျိုးသည်ဒီကုအကုသိုလ်တရားတွေပြုရမှာကို तू ဘာမှကိုဝန်မလေးတော့ဘူးရက်သေးစားတောက်စားထားတဲ့ပုဂ္ဂိုလ်အဲ့တော့ဒီရက်သေးစားတောက်စားမှုမပြုတ်ဘူးဆိုရင်ကတော့အဲ့ဒီပုဂ္ဂိုလ်ဟာသူတစ်ပါးရဲ့ကျေးဇူးတရားနဲ့သိတတ်တယ်မေ့လည်းမမေ့ဘူးအကုသိုလ်တွေလည်းပဲမပြုတ်ဖြစ်တော့ဘူးပေါ့လေဒီကျိုးတွေရတာပေါ့အဲ့တော့ဒီရက်သေးစားတောက်စားမှုနဲ့ဆက်ပြီးတော့အရှဲကြောင့်ဟိရိဥဒ္ဒပလည်းกินသွားတယ်အားလုံးလည်းမေ့လျော့ပြီးတော့သွားတယ်မိမိဒီဟာကုသိုလ်လည်း ဒီအမှုပြုရင်ကုသိုလ်ဖြစ်တယ်ဒီအမှုပြုရင်အကုသိုလ်ဖြစ်တယ်ဆိုတာလည်းမသိတော့ဘူးတဲ့ဒါနဲ့ဆက်ပြီးတော့ဘုန်းကြီးတာရကလေးတခုပြောရရင်မြတ်စွာဘုရားလက်ထက်တော်ခါကာလရှင်သာကတဆိုတဲ့မထေရပါရှိတယ်အဲ့ဒီရှင်သာကတမထေဟာသမထဘာဝနာတွေပေါင်းမြောက်ပြီးတော့ဇံအဘိညာဉ်တွေရနေတဲ့မထေဖြစ်တယ်ယဟန္တာမဟုတ်ဘူးနော်ပုထုဇဉ်မထေရ ဇန်အပင်ကျင်နေရနေတယ်သူ့မှာတကုအဋ္ဌိပတ်တွေအင်မတန်ကြီးမားတယ်အဲလိုကြီးမားတော့အခါတစ်ပါးမှာဘုန်းကြီးတို့ကောတံပီပြီပေါ့အဲဒီကောတံပီပြီမှာတရက်ပင်စိတ်ဆိုတာရှိရေချိုးစိတ်အဲဒီတရက်ပင်စိတ်မှာငကားကြီးတစ်ကောင်ရှိတယ်အဲဒီငကားကြီးဟာလူတွေရောပါတွေရောသူကရံမှုပြီးတော့နေတယ်အဲ့ဒီနန်းကိုဘယ်သူမှမသွားရဲဘူးမကတ်ရဲဘူး အဲ့ဒီမှာရှင်တန်ကတမထေကြွလာတဲ့အခါကလည်းကြတော့အဲ့ဒီငကားကြီးရဲ့ရံကို ရှင်တန်ကတမထေဟာတကိုးနဲ့နှိမ်နှင်းလို့ငကားကြီးအားလုံးငကားကြီးရဲ့ရံကိုနှိမ်နှင်းနိုင်သွားတယ်ပေါ့ငကားကြီးကိုနိုင်နှင်းသွားအဲ့ဒီမှာငကားကြီးကလည်းသူ့ရဲ့တကိုးနဲ့တခါနဲ့အခိုးမွှေတွေလွတ်ပြီးတော့မှုတ်ရှင်တန်ကတမထေကလည်းပဲဟိုးရှင်မမောကလမထေကဲ့သို့ပေါ့တေဇောတတေ တေဇောကတိုင်းတွေဝင်စားပြီးတော့တခါလဲသူ့ကိုအခိုးနဲ့ပြန်မှုတ်အဲလိုသူကတခါလဲငကားရအကြီးကြီးပြပြင်းကြီးထောင်ရင်သူ့တဲ့ကြီးမားတဲ့ငကားပုံကြီးအပြင်းကြီးထောင်ပြီးတော့တခါလဲသူ့ကိုပတ်အဲလိုနဲ့နှိမ်နှင်းလိုက်တဲ့အခါကဏ္ဍကြတော့ငကားကြီးဟာရှင်သာကတမထေပေါ်မှာမနိုင်တော့ပင်နဲ့ငကားကြီးရှုံးသွားအဲ့ဒီမှာငကားကြီးကိုအနိုင်ရသွားတဲ့အခါကဏ္ဍကြတော့ကိုတံပီပြည်သူပြည်သားတွေတခါလဲအိုးကြက်ကြက်ဖြစ်ပြီးတော့ ရှင်သာကတမထေကနေပြီးတော့ငကားကြီးကိုတခါတည်းနှိမ့်နှင်းနိုင်တယ်ဆိုပြီးရှင်သာကတမထေတကိုးကြီးတယ်ဆိုပြီးကောသံမီပြည်သူပြည်သားတွေဟာရှင်သာကတမထေကိုအတင်းကြည်ညိုကြအဲဒီလိုကြည်ညိုကြတဲ့အခါကလည်းကျတော့ရှင်သာကတမထေစွမ်းခံကြွစွမ်းခံကြွလာတဲ့အခါသူ့တဲ့ငါပဲပင်ပြီးတော့တခါနဲ့အိမ်ရောက်တဲ့အခါကလည်းကြတော့အင်မတန်မှမွန်မြတ်တဲ့သေကြီးကိုလှူဒန်းကြတယ်တဲ့သေကြီးတွေ အဲ့ဒီမှာတေကြီးကိုကတ်လှူကြရှင်သာဂတမထေရကလည်းပဲတရားဓမ္မတွေရဲ့တရားတရားကိုငဲ့အဲ့လိုတရားဓမ္မတွေရဲ့တရားတရားကိုငဲ့ပြီးတော့ရှင်သာဂတမထေရကအဲ့ဒီတေကြီးကိုအလှခံနဲ့ဖုံပေးတယ်အဲ့ဒီချိန်တုန်းကမြတ်စွာဘုရားကဒီတေကြီးတေရဲ့ကိုယဟန်တော်များမတော့ကောင်းဘူးလို့မပြညတ်ရသေးဘူးအဲ့လိုပြညတ်ချက်မရှိသေးတဲ့အတွက်ကြောင့်မို့ရှင်သာဂတမထေရကိုအလုံးအဲ့ဒီ ကောတံပီပြည်မှာရှိကြတဲ့ဒကာဒကမတွေကမွန်မြတ်ပေဆိုတဲ့အဲ့ဒီသေကြီးသူတို့လည်းပဲတောက်သုံးကြတယ်တူပါရဲ့အဲ့ဒီမှာအင်မတန်ကောင်းမွန်တဲ့သေကြီးကိုကတ်ကြကတ်တဲ့ကရှင်သာကတမထေရကလည်းဒကာဒကမရဲ့တရားတရားငဲ့ပြီးတော့ဒီအိမ်ကကတ်လိုက်ရင်လည်းဒီအိမ်အနည်းငယ်ပေါ့ဟိုအိမ်ရောက်ပြန်တော့ဟိုအိမ်ကကတ်တော့လည်းဟိုအိမ်အနည်းငယ်အနည်းငယ်အနည်းငယ်စီအဲ့ဒီမှာသေကြီးလေးတောက်သွားလိုက်တာမြို့ကိုဆုံးအောင်ကိုမကြွနိုင်တော့ဘူးတခါလေအိမ်ကအထွက်လမ်းလေကောင်တခါလေပြစ်လဲ တပိတ်တခြားကိုတခြားဖြစ်သွားအဲဒီမှာရှင်သာကတသေသေးဒီတောက်စားမိတဲ့အတွက်ကြောင့်မို့မူပြီးတော့တတိရောရသေးရလားဗျာမရတော့ဘူးတတိတွေမေ့အဲဒီမှာတတိတွေမေ့ပြီးတော့တခါလဲတပိတ်တခြားခွက်တခြားကိုတခြားအကုန်လုံးပဲပြက်လဲနေတော့တာအဲဒီမှာဒေါနေချာမှောက်ရဲ့ဖြစ်လိုက်ဒေါနေချာလှန်ရဲ့ဖြစ်လိုက်ကိုယ့်ယူကံဖြစ်နေ အဲဒီမှာရှင်သာဂတမထေရတခါလဲတတိလက်လွတ်ဖြစ်ပြီးတော့လမ်းလေကောင်အဲ့ဒီအချိန်မှာမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးလဲဆွမ်းခံကြွနောက်ပါတန်ဃာတော်များနဲ့ဘုရားရှင်ကိုရောင်မြတ်ကြီးအဲ့ဒီကိုတံပင်ပြည်တွင်းကိုကြွလာအဲ့လိုကြွလာတဲ့အခါကလည်းကြတော့လမ်းလေကောင်မှာကိုယ်ကာယဖြစ်ပြီးဟိုဘက်လိမ့်ဒီဘက်လိမ့်နဲ့ဖြစ်နေတဲ့ရှင်သာဂတမထေကိုမြတ်စွာဘုရားတွေ့တယ်ရှင်သာဂတမထေဘာဖြစ်နေတာလဲအရက်တွေတောက်ပြီးတော့မူးနေတာ အဲ့တော့မူးပြီးတော့လဲနေတာအဲ့လိုမူးလဲနေတဲ့အချိန်ကာလအဲ့ဒီမှာဘုရားရှင်ကိုရောင်မြတ်ကြီးစွမ်းကဝင်လာတဲ့အချိန်ကာလကြတော့အဲ့ဒီရှင်သာကတမထေကိုမြတ်စွာဘုရားတွေ့တွေ့တဲ့အခါကာလကြတော့မြင်တော်မူတဲ့အခါကြတော့မှဘေးရယဟန်တော်များကိုရှင်သာကတမထေကိုတွဲပြီးတော့ခေါ်ခဲ့ကြနှစ်ပါးသုံးပါးတွဲပြီးတော့သူ့တပိတ်ကိုလည်းပဲတခြားပုဂ္ဂိုလ်ကြီးကကောက်ယူလာပြီးတော့အဲ့ဒီမှာတွဲယူလာခဲ့ကြ ခွန်လာပြီးတော့ကျောင်းတော်ရောက်တဲ့အခါကလည်းကြတော့ရှင်သာကတမထေရမြတ်စွာဘုရားရှိဖို့ဘုရားရှင်ကိုရောမြတ်ကြီးတရင်သုံးတော်မူရရှိခွန်လာခွန်လာပြီးတော့အဲ့ဒီမှာထိုင် ထိုင်တဲ့အခါလည်းပဲမူးနေတာဆိုတော့ထိုင်နိုင်သေးရလားဗျာမထိုင်နိုင်တော့မထိုင်နိုင်တဲ့အခါကျခါလေခေါင်းဆိုင်ပြီးပြစ်လဲပဲခေါင်းဆိုင်ပြီးပြစ်လဲတော့တာပဲအဲ့ဒီမှာလဲတဲ့အခါရဟန်းတန်ဃာတော်တွေကမြတ်စွာဘုရားပဲဥကောင်းထားဘုရားရှင်ပဲဥကောင်းထားပြီးလှဲ့တယ်သူက ခေါင်းကိုတစ်ဖက်ပြန်လဲဘုရားရှင်ပဲခြေတော်ကြီးထားကိုယ်ကအဲ့ဒီမှာဘယ်လိုမှလှည့်ပေးလို့ပြင်ပေးလို့ကိုမရတော့ဘူးအဲ့ဒီမှာအဲ့လိုပြင်ပေးပြင်ပေးမရတော့တော့အောင်ဒီလောက်တကိုးအပင်ရှင်တွေနဲ့ကြီးမားတဲ့မထေမြတ်ဟာလှည့်ပေးမူပြီဒီအရက်သေးစားတွေဝင်သွားပြီဆိုတော့အဲ့ဒီမှာသူ့ရဲ့ဟိရိဥဒ္ဒဘာအရှက်အကြောက်တွေရောသူ့မှာရှိသေးရလားညာမရှိတော့ ဘုရားရှင် ကိုရောမြတ်ကြီးပေါ်မှာအင်မတန်ယုသေးလေးစားတဲ့ရှင်သာဂတမထေရအခုမူးနေတဲ့အခါကလည်းကြတော့ဘုရားရှင်ကိုယ့်ရဲ့မျက်မှောက်ရှိနေတယ်ဆိုတာရောအယုသေးပြုရမယ်ဆိုတာရောသူသိသေးသလားမသိတော့ဘူးလားမသိတော့အခုအချိန်မှာဘုရားရှင်ကိုရောမြတ်ကြီးအဲ့ဒီရှင်သာဂတမထေရတကယ်လို့သာမိမိရှေ့မှာရောက်လာတဲ့တတဝတကောင်ကောင်ကိုနှိမ်နှင်းရမယ်ဆိုရင်ငကားမပြောနဲ့တီကောင်တောင်သူနှိမ်နှင်းနိုင်ပါဦးမလားဗျာ မနှင်းနှင်းနိုင်တော့ဘူးမူးနေဘာမှကိုတတိမရတော့အဲ့တော့မူးပြီဆိုတဲ့ကူကမူးယူနေပြီဆိုတဲ့ကူကတတိကင်းသွားပြီတတိကင်းသွားပြီဆိုတဲ့ကူကအရှက်လည်းမရှိတော့ဘူးအကြောက်လည်းမရှိတော့ဘူးကုသိုလ်အကုသိုလ်ခွဲခြားပြီးတော့တည်သေးရလားမသိတဲ့ပြင်သူပြုသမျှပြောသမျှတွေဟာလည်းပဲကုသိုလ်ဖြစ်စရာတွေလားအကုသိုလ်ဖြစ်စရာတွေလားသူပြုလုပ်သမျှအမှုရာတွေဟာလည်းပဲကုသိုလ်ဖြစ်ရမှာတွေလားအကုသိုလ်ဖြစ်စရာတွေလား အေးဒါကြောင့်မို့ဘုန်းကြီးတို့ယောဂီများအရက်သေးစားများတောက်စားမိပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဘာမှမပြုတ်ရဲတာဆိုလို့မရှိတော့ဘူးသူ့တယ်လဲတာရဲတယ်သူ့ဥစ္စာလဲခိုးရဲတယ်သူ့သားအိမ်ရလဲမှားရဲတယ်မဟုတ်မမှန်တဲ့ဇကားတွေလဲပြောရဲတယ်ဆိုတော့အကုသိုလ်အမှုတွေကိုဒီအရေးလေးသာ ဝင်သွားရင်အလုံးပြုတ်ရဲသလားမပြုတ်ရဲဘူးလား ဒါကြောင့်အဲ့ဒီမူရင်မေးလျော့စေတတ်တဲ့အရဲ့သေးစားဘိန်းစသည်တွေလက်ခံရမှာလားဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်တွေဟာရှောင်ကျင်ရမှာလားအလုံးရှောင်ကျင်ရမယ်ဒါလေးကိုလည်းပဲသတိရှိဖို့ပဲတကယ်လို့မရှောင်ကျင်လို့ရှိရင်အမှားတွေတွေ့ပြီးတော့ဒီဘဝမှာလည်းဆင်းရဲဒုက္ခရောက်မယ်နောက်ဘဝရောက်တော့လည်းပဲအပေဒုက္ခတွေမကြုံရပြီဘူးလားဗျာ ဒါနဲ့ဆက်ပြီးတော့တာရကလေးတစ်ခုရှိသေးတယ်ဘုန်းကြီးတို့ရှင်းတော့ကဘယင်တပါအဲ့ဒီဘယင်တပါပွဲတော်တည်တဲ့အချိန်ခါကာလမျိုးမှာအသားဟင်းမပါဘဲနဲ့ပွဲတော်မတည်နိုင်ဘူးတဲ့အသားဟင်းမပါဘဲနဲ့ဘယ်တော့မှပွဲတော်တည်လို့မရဘာကြောင့်လဲဆိုတော့ तू ကအရက်ကလည်းတောက်အရက်ကလည်းအမြဲမပြတ်မုံမလင်းပေါ်မနဲ့ရည်ညရည်အကုန်တောက် တချို့ကညရည်လေးလောက်တောက်တယ်ညရည်လောက်တောက်တဲ့ပုဂ္ဂိုလ်ကတော်သေးတယ်မနေ့ရည်ပါတောက်ပြီဆိုတဲ့ပုဂ္ဂိုလ်ကပိုလို့မဆိုးပေဘူးလားဗျာပိုဆိုးတယ်အဲ့ဒီမှာမနေ့ရည်ညရည်ဆိုတာသူတို့ခွဲခြားတာတာရှိတယ်အဲ့ဒီမှာညရည်လောက်တောက်တဲ့ပုဂ္ဂိုလ်ကတော်သေးတယ်မနေ့ရည်ပါတောက်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ကသွားပြီတဲ့ဆွဲသွားပြီအရက်ကသူ့ကို နိုင်သွားတယ်အရက်ကဘသူ့ကို နိုင်တာလဲအေးအရက်တောက်တဲ့ပုဂ္ဂိုလ်ကိုလူကအရက်ကိုမနိုင်မဲနဲ့အရက်ကလူကိုဘာဖြစ်သွားလဲ အနိုင်ရသွားပြီဘယ်တော့မှသူမတော့ပဲမနေနိုင်တော့မနေ့ရေတောက်ပြီဆိုတဲ့ပုဂ္ဂိုလ်အဲ့ဒါနဲ့အခုဒီရှင်မြင်းကြီးကမနေ့ရေညရေမပြတ်ဘူးအဲ့လိုပဲအမြဲတောက်နေတော့တခါတည်းမျက်လုံးကလည်းပဲရင်းနေတယ်နောက်အသားမပါဘဲနဲ့လေပွဲတော်စာမတည့်ဘူးသို့တော့မိမိရဲ့ဘာကမီးတော်များလက်ထက်ဘိုးတော်ပြည်ပင်စသည်ဖြင့်ဘိုးဘွားပြည်ပင်လက်ထက်ကတည်းကတည်င်းနေ့ခုလိုဥပုံနေ့ဥပုံနေ့မှာဆိုရင် အသားတတ်ခြင်းကိုရှောင်ကျင်ရမယ် အမိန့်ထုတ်ထားတာဖြစ်တော့အဲ့ဒီမှာဥပုံနေကိုလည်းပဲအတတ်တချင်းရှောင်ကျင်ရတော့ဥပုံနေမတိုင်ခင်အဖိနေညံ့နေဆိုရင်အသားရှာထားရမနေ့ကရောက်လို့ရှိရင်ဘရင်အတွက်ဝဲတော့တဲစရာမရှိမှဆိုလို့အသားရှာထားအဲ့ဒီမှာစပုံမှုပြတဲ့ပုဂ္ဂိုလ်ကအဲ့လိုအသားရှာထားရင်းနဲ့ပဲတိမ့်ဆဲထားတာကိုအဲ့ဒီမှာအသားကိုခွေးကဆွဲသွားတဲ့အခါကလည်းကြတော့အဲ့ဒီမှာမရတော့ နောက်ရဟာလည်းပဲဘယ်မှရှာလို့မရတော့ဘူးအားလုံးကတတ်တတ်မှုတွေကိုရှောင်ကျင်ရတာဖြစ်တော့ဥပုံနဲ့တရင်နေဖြစ်တဲ့အတွက်ရှောင်ရတော့မရှိတော့မရှိတဲ့အခါကဏ္ဍကြတော့စဖို့မှုဖြစ်တဲ့ပုဂ္ဂိုလ်ဟာသူတို့ဒုက္ခရောက်တော့မှာပဲဆိုပြီးတော့မိဖုရားကြီးထံမှာ သွားပြီးတော့ဒီအကြောင်းအရာကိုသွားတော်ဥတင်တယ်မိဖုရားကြီးကိုတော်ဥတင်တဲ့အခါကဏ္ဍကြတော့မိဖုရားကြီးကလည်းအင်မတန်မှမေတ္တာကရုဏာထားတဲ့မိဖုရားကြီးဖြစ်တဲ့အခါကဏ္ဍကြတော့အမောင်းမစိုးရိမ်ပါနဲ့ မင်းကြီးဟာသူ့ရဲ့သားတော်လေးကိုအင်မတန်ချစ်တာသူ့သားတော်လေးရင်ဝင်ထဲမှာ ရောက်ပြီဆိုရင်ဘာကုန်မှသူသတိမရတော့သူ့စိတ်ဟာ သားတော်စိတ်ပဲရှိတယ်တဲ့အဲ့ဒါကြောင့်မို့အမောင်ဘာမှစိတ်ထဲမှာမဖြစ်ပါနဲ့တဲ့ပွဲတော်စာတဲရမယ့်အချိန်ရောက်လို့ရှိရင်ငါလာပြီးတော့သားတော်လေးကိုမင်းကြီးရဲ့ရင်ခွင်ထဲပို့ပေးမယ်အဲ့တော့မင်းကြီးနဲ့မင်းကြီးရဲ့ရင်ခွင်ထဲကို သားတော်လေးပို့ပြီးတယ်မင်းကြီးဟာသူ့သားတော်စိတ်နဲ့ဘာကုန်မှတတိရမှာမဟုတ်ဘူး အဲ့တော့အမောင်အားလုံးအဆင်ပြေသွားပါလိမ့်မယ်ပေါ့အဲ့ဒါနဲ့သူညင်တိုင်းတိုင်ပင်ထားပြီးတော့ပွဲတော်စာတည်ခြင်းရောက်အဲ့ဒီမှာပွဲတော်စာတည်ခြင်းရောက်တဲ့အခါကလည်းကြတော့အဲ့ဒီမှာမိဖုရားကြီးကမင်းကြီးချစ်မြတ်နိုးတဲ့သားတော်လေးသားတော်လေးဆိုတာလည်းပဲကြည့်ရတာငငယ်ရွယ်ရွယ်တနှစ်သားတနှစ်ကျော်ကျော်သားလေးဒီလောက်ပဲဖြစ်ပါလိမ့်မယ်ထင်ပါရဲ့သားလေးအဲ့ဒီမှာသားတော်လေးကိုလာပြီးတော့ဗာကမီးတော်ရဲ့ရင်ွယ်ထဲမှာတခါတည်းပို့ ပို့လိုက်တဲ့ခါကျတော့ဟိုဘယင်ကြီးဟာသားတော်လေးကိုပွေပိုင်နန်းရှုပ်ပေါ့လေအဲ့ဒီမှာသားတော်လေးနဲ့ပဲတခါလေပျော်မွေ့နေအဲ့ဒီအချိန်မှာပွဲတော်ပြင်တယ်ပွဲတော်ပြင်ပြီးပွဲတော်စာဆက်တာတဲ့ခါကျတော့အဲ့ဒီမှာပွဲတော်တွေကြည့်လိုက်ကြည့်လိုက်တဲ့ကအသားဟင်တွေ့သလားမတွေ့ဘူးလားအသားဟင်မတွေ့ဘူးဒီနေ့ဟာတည်င်းနေဖြစ်တယ်အသားဟင်ဘဲမှရှာလို့မရဘူးအကုန်လုံးကပိတ်ထားပြီးပြီခါတိုင်းမှာတော့ဖြင့်အရင်ရက်ကအဖိတ်နေကြတဲ့ကကြိုတင်ပြီးတော့စီစဉ်ထားအခုကျတော့အသားဟင်က ခွေးကဆွဲသွားတဲ့အတွက်ကြောင့်မို့အသားလျာမရှိတော့အဲ့ဒါနဲ့အသားရင်မပါအောင်မပါတဲ့အခါကာလကြတော့ဘယင်ကြီးဟာတခါတည်းအရက်တွေတောက်စားတတ်တာဆိုတော့မျက်လုံးကလည်းရဲပြီးတော့မျက်ထောင်မကြီးနဲ့ကြည့်ပြီးဘယ်မလဲငါအတွက်ပွဲတော်စာအသားရင်ဘယ်မလဲလို့မေးလိုက်တယ်အဲ့ဒီမှာစပုံမိုးကလည်းပဲကြောက်ကြောက်ရုံနဲ့ရှင်မင်းကြီးမနေ့ကရှင်မင်းကြီးအတွက်ပွဲတော်စာကိုစီစဉ်ထားပြီမလို့လည်းပဲဒီလိုဒီလိုဖြစ်သွားတဲ့အတွက်ကြောင့်မို့ယနေ့ ပွဲတော်စာအသားဟင်းနဲ့အသားဟင်းပွဲတော်စာမပါတဲ့အကြောင်းကိုတော်ဦးတင်လိုက်တာအဲ့ဒီမှာချက်ချင်းရင်ဝင်ကြားထဲမှာထည့်ထားတဲ့သားငယ်လေးကိုတခါနဲ့ဆွဲပြီးတော့လေပင်လိန်ချိုးပြီးတော့ရော့သွားပြီးတော့ချက်ချီဆိုပြီးတော့အဲ့ဒါပြစ်ပေးလိုက်တာအဲ့ဒီမှာမိဖုရားကြီးရောအားလုံးပေါ့လေနန်းတော်သူနန်းတော်သားတွေဒုက္ခရောက်ငိုလဲမငိုရဲဘူးဘာမှလည်းမဖြစ်ရဲဘူးအသာတခါနဲ့ကြိတ်မိတ်ပြီးတော့ကိုယ်ဆောင်ကိုပြန်ပြီးတော့ကြိတ်မိတ်ငိုကြရအဲ့ဒီမှာမင်းကြီးကတော့ဘာမှမသိဘူးသူကသူတောင်းလိုက် အဲဒီမှာသူ့ရဲ့ပွဲတော်စာကိုဟိုကအသားဟင်းမလာသေးတဲ့အတွက်စောင့်ဟိုကစပုံမူးမှလည်းပဲစားတော်ကဲမှလည်းပဲမင်းရဲ့အမိကြောင့်အဲဒီသားငယ်လေးရဲ့အသားကိုခုတ်ထည့်ပြီးတော့တခါလဲကြော်ချက်ပြီးတော့မင်းကြီးထံမှာယူလာပြီးပွဲတော်စာတဲရအဲဒီမှာသားငယ်ရဲ့အသားနဲ့တခါလဲပွဲတော်စာတဲပြီးတဲ့အခါကျတော့မှစားလို့ဝပြီဆိုတဲ့အခါကျတော့မင်းကြီးဟာအဲ့ဒီပွဲတော်စာတိမ့်သွားပြီဆိုရင်အဲ့ဒီနားမှာပဲဆက်တော်ခေါ်တယ်။အဲ့ဒီကနေအိယာကနိုးလာပြီဆိုတော့အမှုပြေသွားပြီ အဲ့ဒီအချိန်ကြတော့မှသားတော်လေးငါးစီလာပို့လဲဆိုပြီးသားတော်ခေါ်တဲ့အခါကြတော့မှမိဖုရားကြီးကဒီအကြောင်းအရာကိုတော်ဦးတင်လိုက်တဲ့အခါကြတော့မှအဲ့ဒီမှာအမှုကလည်းပြေပြီဆိုတော့အဲ့ဒီအချိန်ကြတော့မှတခါတည်းရင်ထုမနာဖြစ်ပြီးတော့သားလေးအတွက်နဲ့အဲငါအရက်တောက်မိလို့ငါသားလေးကိုငါတတ်စားမိတယ်ဆိုပြီးတော့ဒီအရက်သေးစာရဲ့အပြစ်ကိုအဲ့ဒီကြမှာကောင်းကောင်းကြီးမြင်တော့တာအဲ့ဒီကြမှာကြေကွဲဝမ်းနေမှုတွေဖြစ်တဏှာနှလုံးလည်းပဲဝမ်းနေပေါ့သို့တော်လည်းပဲသားလေးကမရှိတော့ဘူး အဲ့ဒီမှာအဲ့ဒီအချိန်ကစပြီးတော့ငါဒီအရက်ကြောင့်ငါသားလေးကိုငါသက်စားမိရတာဖြစ်တယ်ဆိုပြီးတော့အဲ့ဒီအချိန်ကစပြီးဒီရက်ကိုဖြတ်မယ်ဆိုပြီးတော့ဒီမင်းကြီးလေးဖြတ်ခဲ့ဆိုလိုရင်းအိဗေကတော့ဖြင့်အရက်မူးပြီဆိုရင်ဒါသားပဲတမိပဲဒါဇနီးပဲဒါဘာပဲဆိုတာရောကွဲကွဲခြားခြားသိနိုင်သေးရလားဗျာမသိနိုင်တော့ဒါပေမဲ့ဘုန်းကြီးသိတယ်လို့တော့တွေ့ဘူးတယ်ဟောဒီရိတ်တာဒီရိတ်တာကိုဘုန်းကြီးရောက်စားဘုန်းကြီးစိတ်ထဲမှာထင်တာပေါ့လေ အခုလိုပဲဒီစာတိုင်းကလိုပဲအရင်မူးပြီဆိုရင်မူးနေတဲ့ပုဂ္ဂိုလ်ဟာဘာမှမသိတော့ဘူးလို့ထင်တာဘုန်းကြီးကမူးနေတဲ့ပုဂ္ဂိုလ်ကဘာမှမသိတော့ဘူးလို့ထင်တယ်ဒီအကြောင်းကဘုန်းကြီးဒီရိစ္ဆာရောက်စကပြောရရင်တော့ဒီအကြောင်းဘုန်းကြီးကမငြိမညို့ပဲဒီအကြောင်းပေါ်ကရေတွေလမ်းပေါ်ကရေတွေကအကြောင်းထဲဝင်တယ်အကြောင်းထဲဝင်ပြီးတော့ဘယ်ဘက်ကိုဆင်းတယ်လဲဆိုတော့အခုယောဂီတို့အနောက်ဘက်ပေါ့ဒီဓမ္မယုံကြီးရဲ့အနောက်ဘက်ကိုဆင်းသွားတယ်ကြီးက အဲ့ဒီမှာဒီဓမ္မယုံကြီးကိုဘုန်းကြီးကအလုံးမြေတွေညှိပြီးတော့မှဆောင်ရွက်ထားတာဖြစ်တယ်အဲ့တော့ရက်ွက်ကအဲ့ဒီအနောက်ဘက်ကနေပြီးတော့ဘုန်းကြီးကျောင်းဝင်းထဲမှာဝင်တယ်ကျောင်းဝင်းကိုလမ်းဖောက်ထားတယ်ရက်ွက်ကအဲ့ဒီအခုဆိုရင်ဓမ္မယုံခါးလေလောက်ကနေဖြတ်ပြီးတော့ရက်ွက်ကသွားတဲ့လမ်းလောက်ထားတယ်ဒီဟိုပေါက်ကဖွင့်ထွက်တယ်နေရောညရော တကားပေါက်ပိတ်လို့မရအောင်ဖွင့်ထားအဲ့ဒါရက်ွက်သူရက်ွက်သားတွေသွားကြလာကြဒီလိုပဲအဲ့တော့အကုန်လုံးကနေပြီးတော့ဒီဘက်ကရေတွေကအမြင့်ကနေဟိုအနှိမ့်ဘက် ရက်ွက်ဘက်ကိုဆင်းတာကို6တဲအဲ့ဒီဘက်မှာဆို6ကြီးဖြစ်နေတာပဲသူတို့တက်တဲ့လမ်းကမနှဲနေတောင်မှမနှဲကင်တက်ရဘေးကတခါတည်းလျံလေးတွေသူတို့တိုင်လေးတွေစိုက်ပြီးလျံလေးတွေလုပ်ပြီးကင်တက်တယ်သူတို့တက်တယ်ဆင်းတဲ့ခံမှာလည်းအဲ့လိုပဲမလွယ်ဘူးမိုးကလည်းဒီထဲမှာဆိုတာမီးလည်းမရှိဘူးမီးမရှိတော့ဘုန်းကြီးကဒီထဲကအဲ့ဒီအနောက်ဘက်ကအိမ်ပေါ့ဟောဒီအောက်ချန်ကြီးတွေကအိမ်အခုလည်းပဲအိမ်လေးတွေရှိသေးတယ်အဲ့ဒီနာကအိမ်ပေါ့အဲ့ဒီမှာအမှုသမားရှိတယ် ဟာအမြဲတမ်းလို့ပဲဒီပုဂ္ဂိုလ်ကလည်းအမြဲတမ်းမူးနေတဲ့ပုဂ္ဂိုလ်ပဲခါနေညဆိုရင် तू ကတောက်ပြီးပြန်လာပြီးအပြင်ကနေပြန်လာတကြီးတရိုင်နဲ့ဟိုးကျောင်းထဲကနေဝင်လာအပေါက်ကနေဝင်လာတကြီးတရိုင်နဲ့တခါလဲဝင်လာတော့ဘုန်းကြီးကကျောင်းလေးကနေပြီးတော့ဘုန်းကြီးနေတဲ့ကျောင်းကနေလှမ်းကြည့်နေတယ်ဒီပုဂ္ဂိုလ်ဟာဒီယမုသမားတော့ဟိုအဆင်းတော့လိမ့်တလင်းကောက်ကိုကြမှာပဲဒီလောက်ကြောက်ကြီးတော့ဒီမုသမားဘယ်လိုများဆင်းမလဲဘုန်းကြီးလည်းအသာလေးမိအောင်အကွယ်လေးကနေပြီးတော့အမုသမားကိုဘုန်းကြီးကစောင့်ကြည့်နေတယ် ဆင်းရဲမဲ့နေရာနဲ့ရောက်တော့အောင်မလေးတိတာဗျာပစိုးပြင်ဝက်ပြီးခေါင်းကြီးကြိုက်ရောအမှုသမသူ့ဟာသူကြတိလိုက်တာတခါလေအဲဒီမှာ ခေါင်းကြိုက်ပြီးတော့ဗျာတရွတ်ဆင်းပြီးဖင်းတရွတ်တုံးပြီးဆင်းချသွားတယ်ဒါဘုန်းကြီးကဟိုထင်တာနော်အမှုသမားတွေဟာအကြောင်းဆုံးလာရင်လေသူတို့ဘာမှမသိဘူးလို့ထင်တာတကယ်တော့သူတို့အတွက်ကြတော့သူတို့သိသလားမသိဘူးလားသူတို့အတွက်ကြသိတယ်နော်သူများကြမှာသာသူမူးလို့ပါမူးလို့ပါလို့ပြောတာနော် အဲတော့တခြားပုဂ္ဂိုလ်ကိုယံလုပ်ပြီဆိုသူမူးနေလို့ပါတခြားပုဂ္ဂိုလ်သူဘာလုပ်တယ်ဆိုသူမူးနေလို့ပါနဲ့အကြောင်းပြတာတကယ်တမ်းသူ့အတွက်ကြတော့မူးနေပေမဲ့လို့လည်းပဲမသိပေဘူးလားဗျာသိတယ်အဲ့ဒါဘုန်းကြီးသိတယ်အခုဒီမှာကြတော့လေပဲစာထဲမှာသူဒီမှာသားရဲ့သမီးရဲ့လို့တောင်းမှမသိဘူးဆိုတာကတော့တော်တော်ကိုမူးနေလို့ဖြစ်မှာပါအလွန်အကျွံမူးနေတဲ့အတွက်ကြောင့်ဒါကြောင့်မို့အဲ့လိုအရက်သေးစာတောက်စားမိပြီဆိုရင်ဘုန်းကြီးတို့အခွင့်အရေးသိသလားမသိဘူးလားဗျာ ဒါသင့်ဤမသင့်ဤဒါလုံသင့်နဲ့ဒါမလုံသင့်ဘူးဒါပြောသင့်နဲ့ဒါမပြောသင့်ဘူးဒီအပြုအမူတွေပြုသင့်တယ်မပြုသင့်ဘူးဆိုတာရောသိသေးရလားဗျာမသိတော့မသိတဲ့အတွက်ကြောင့်မို့အမှန်တွေလုံးမိသလားအမှားတွေလုံးမိသလားအမှန်တွေပြောမိသလားအမှားတွေပြောမိသလားအမှားတွေကြီးတယ်ပြောမိဟောအဲ့လို အမှားပြု အမှားပြောအမှားကြံနေကြီးတဲ့ကြံမိပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဒီဘဝမှာလဲချမ်းသာမလားဆင်းရဲမလား ကဲမိမိပြုခဲ့တဲ့အဲ့ဒီမကောင်းမှုအကုသိုလ်တွေကဟောနောက်တမလွန်ဘဝကြတော့လည်းပဲအပယ်ဒုက္ခတွေအပယ်ဆင်းရဲတွေမခံစားရပြီဘူးလားဗျာဒါကြောင့်ဒီအရေးသေးစာတောက်စားခြင်းမှာဘုန်းကြီးတို့ဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်တွေအမြဲမပြတ်အနေအားဖြင့်ဘုန်းကြီးတို့ဆောင်ရမှာလားရှောင်ရမှာလားရှောင်ရမှာဒါကြောင့်မို့ဒီ ဘုန်းကြီးတို့ယောဂီများ၅ပါးသီလဆိုတဲ့ဒီပစ္စတိကိုခါဝေါ်ပစိုးခဲ့သူဗုဒ္ဓဘာသာဝင် ဖြစ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းပြည့်စုံရမလားမပြည့်စုံရဘူးလားအဲ့ဒီ၅ပါးသီလကျင့်ဝတ်တရားကိုဘုန်းကြီးတို့ပြည့်စုံပြီးတော့နေရမယ်ဒါနံပါတ်1ပြည့်စုံရမယ်ကျင့်ဝတ်တရားအခြေခံကျင့်ဝတ်နောက်တခါဘုန်းကြီးတို့နံပါတ်3ပြည့်စုံရမှာကဘာလဲလဲအသက်မွေးမှုစင်ကြယ်ရမယ် အသင်မွေးမှုစင်ကြယ်ရမယ်ဆိုတော့ဘုရားဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်တွေဟာအသက်မွေးမှုစင်ကြယ်ရမယ်ဆိုရင်မိမိသင်ကြားထားတဲ့လက်မှုစက်မှုနှုတ်မှုပညာတွေမိမိတို့မှာလက်မှုပညာတွေသင်ထားရင်လက်မှုပညာနဲ့တမွေးဝမ်းကြောင်းပြုရစက်မှုပညာတွေသင်ထားတယ်ဆိုရင်လည်းမိမိစက်မှုပညာတွေနဲ့တမွေးဝမ်းကြောင်းပြုရနှုတ်မှုပညာတွေမိမိတို့သင်ကြားထားတယ်ဆိုရင်လည်းနှုတ်မှုပညာတွေနဲ့တမွေးဝမ်းကြောင်းပြုရမယ် ကောင်းရောင်းကောင်းဝယ်ရောင်းဝယ်ဖောက်ကားပြီးတော့လည်းပဲအသက်မွေးဝမ်းကြောင်းမပြုတ်ရပေဘူးလားအဲ့ဒီလိုပြုတ်ရမှာဒီလိုမဟုတ်ဘဲနဲ့ဘုန်းကြီးတို့ဗုဒ္ဓဘာသာဝင်မှာဆိုပြီးတော့လူတွေသိစေနိုင်တဲ့လက်နဲ့တွေရောင်းဝယ်ဖောက်ကားမှုပြုတ်ရမလားမပြုတ်ရဘူးလားလက်နဲ့တွေရောင်းဝယ်ဖောက်ကားမှုပြုတ်ခြင်းမှရှောင်ကျင်ရမယ်တတဝါတွေသိစေနိုင်တဲ့အစိတ်တွေရောင်းဝယ်ပေါက်ကားခြင်းမှမလုပ်ရမှာလေ ရှောင်ကျင်ရမယ်အခုပြောတယ်မူးယစ်မိလျော့စေတတ်တဲ့အရက်သေးစားဘိန်းကဇောစသည်ဖြင့်ပေါ့အဲ့ဒီမူးယစ်စေတတ်တဲ့ဇေဝါတွေသေရသေရက်တွေရောင်းဝယ်ပေါက်ကားခြင်းမှမလုပ်ရမှာလေရှောင်ကျင်ရမယ်နောက်တကနံပါတ်၄ကကျဲဝဲအမဲပဲစသည်ဖြင့်ပေါ့တတ္တဝါတွေရဲ့အသက်ကိုတတ်ဖြတ်ပြီးတော့ရောင်းချခြင်းမှ ရောင်းဝယ်ပေါက်ကားခြင်းမှမလုပ်ရမှာလေ ရှောင်ကျင်ရမယ်ဗုဒ္ဓဘာသာတွေနောက်တကလူတွေကို ရောင်းဝယ်ဖောက်ကားခြင်းမှလည်းမလုပ်ရမှလည်းရှောင်ကျင်ရမယ်အခုခေတ်မှာလူကုန်ကူးမှုဆိုတာတွေလူကုန်ကူးတယ်ဆိုတာ လူတွေကိုမလုပ်တာလေအယောင်းဝယ်ပြူတာလေအဲ့ဒါအယောင်းဝယ်ပြူတာဒါလူကုန်ကူးတာပဲရှေးခေတ်ကဆိုရင်လူတွေကိုအခုလိုပဲကျွန်ဖြစ်နေအယောင်းဝယ်ပြူတာပဲအခုခေတ်မှာလည်းပဲဘုန်းကြီးတို့ယောဂီများတွေလေကိုယ်အိမ်လေးမှာ ခိုင်းစရာလူလေးတွေလိုတယ်ဆိုရင်ပွဲစားစီကိုမရှာရဘူးလားတယောက်တော့ကိုစားမှာပွဲစားကလူတွေလာပြီးရောင်းရောင်းသွားတာကိုအိမ်အဲ့ဒီမှာဒါလူအယောင်းဝယ်တွေပဲခေါ်တာပဲလူတွေကိုကျွန်းတဖွဲနဲ့မှတ်သားကြမယွင်းနဲ့ရောင်းပေါက်ကဲမတွေ့ကြပါနဲ့ဝေးကရှောင်ကွင်းတဲ့ဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်တွေဟာအဲ့ဒီ၅မျိုးကိုအယောင်းအဝယ်ပြုလုပ်ခြင်းမှမလုပ်ရမှာလေ ဒါရီသာရှောင်ကျဉ်ရမယ်လို့ပြောရင်လူတွေကဘာလို့စားတော့မှလဲလို့ပြောကြအောင်မယ်အခုဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်တွေအရေးဆိုင်ထောင်စားတာတွေမရှိဘူးလားအခုဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်တွေစားတော့ဆိုင်ထောင်ပြီဆိုတဲ့ကူကအရက်သေးစားမပါဘူးလားကဲစားတော့ဆိုင်အရက်မပါဘဲနဲ့ရောင်းတဲ့ဆိုင်ကအင်မတန်ရှားနေပြီအဲ့ဒီရောင်းဝယ်ပေါက်ကားနေတဲ့ပုဂ္ဂိုလ်တွေကိုယ်တိုင်ကဘာဘာသာဝင်နေလဲကဲဒီလိုဆိုရင်အဲ့ဒီပုဂ္ဂိုလ်တွေကဗုဒ္ဓဘာသာဝင်စစ်စစ်လို့ပြောလို့မရအောင်ဖြစ်နေတယ် အခြေခံကျင့်ဝတ်လေးတောင်မှမပြည့်စုံဘူးဖြစ်နေတယ်ဟုတ်တယ်မို့လားအဲနောက်တစ်ခါအရက်တွေလည်းရောင်းဝယ်ပေါက်ကားတယ်အသားတွေလည်းကိုယ်တိုင်မတတ်တာလေးတမယ်ပဲကိုယ်တိုင်တချို့ကကိုယ်တိုင်တတ်ပြီးရောင်းနေပြီတချို့ဆိုရင်ဇာနောက်ဆိုင်တွေမှာငားတွေဆိုရင်ဟိုမှာကန်လေးတွေနဲ့မွေးထားတယ်အကောင်လောင်တွေဆိုရင်ဒီတိုင်းအရှင်လိုက်မွေးထားတယ်ကိုစားခြင်းတဲ့ဟာကိုလက်ညှိုးထိုးပြလက်ညှိုးထိုးပြပြီးတော့ဟောတတ်ပြီးတော့ချက်ကျွေးတယ်အဲလိုဆိုတော့ကိုယ်တိုင်ပဲတတ်ဖြတ်ပြီးတော့ရောင်းဝယ်ပေါက်ကားနေတာဖြစ်နေတယ် ဒါကြောင့်ဗုဒ္ဓဘာသာဝင်တယောက်မှအဲ့ဒီလိုတတ္တဝါတွေရဲ့အသက်ကိုတတ်ဖြတ်ပြီးရောင်းဝယ်ဖော်ကားခြင်းမှလည်းမလုပ်ရမှာလေရှောင်ကျင်ရမယ်အဲ့ဒီအရာတွေမရှောင်ကျင်ရင်ကတော့တမ္မာအာဇီဝလားမိစ္ဆာအာဇီဝလားဟေးအဲ့ဒါမိစ္ဆာအာဇီဝဒါကြောင့်ဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်များအဲ့ဒီရောင်းဝယ်မှု၅မျိုးကိုရှောင်ကျင်ရမယ်အရောင်းဝယ်မပြုလုပ်ရဘူးဒါတော့အသက်မွေးမှုစင်ကြင်ရမယ်ဆိုတော့ဘုန်းကြီးတို့ ဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်တွေဟာဘာတွေကိုရောင်းဝယ်ရမှာလဲဘာတွေကိုပေါက်ကားရမှာလဲဆိုတော့စောစောကပြောခဲ့တဲ့အတိုင်းပဲလေဘုန်းကြီးတို့ယောဂီများဟာလက်မှုပညာသင်ထားတဲ့ပုဂ္ဂိုလ်ဆိုရင်လက်မှုပညာနဲ့ရောင်းဝယ်ပေါက်ကားလုပ်ကိုင်းစတာစက်မှုပညာတွေသင်ကြားထားတဲ့ပုဂ္ဂိုလ်တွေဆိုရင်လည်းမိမိရဲ့သင်ကြားထားတဲ့စက်မှုပညာအတတ်ပညာနဲ့မိမိရောင်းဝယ်ပေါက်ကားလုပ်ကိုင်းပြီးတော့စားတော့ရင်ရောမိမိရဲ့တဝမ်းတစ်ခါတော့ဖြင့်မစားတော့ပေဘူးလား စားလောက်နေတာပဲလေတကယ်လို့နှုံမှုပညာသင်ကြားထားတဲ့ပုဂ္ဂိုလ်ဆိုရင်မိမိရဲ့နှုံမှုပညာနဲ့ပေါ့အဲ့ဒီနှုံမှုပညာနဲ့မိမိဟာရောင်းဝယ်ပေါက်ကလုတ်ကိုင်းပြီးတော့စားတော့နောက်ပြီးတော့မိမိတို့အယောင်းအဝယ်ဆိုရင်လည်းပဲတမ္မာအာဇီဝပေါ့မမကန်ကန်အနေအချင်းရောင်းဝယ်ပေါက်ကနောက်ပြီးတော့မိမိရဲ့မိယိုးပလာအနေအချင်းမိမိတို့ဟာအသက်မွေးဝမ်းကြောင်းကပါလေလေယာကိုင်းကျွန်းလုတ်ကိုင်းစားတော့တဲ့ပုဂ္ဂိုလ်ဆိုရင်လည်းပဲ အဲ့ဒီလေယာကိုင်းကျွန်းနေစိုက်ပြိုးပြီးတော့လုတ်ကန်ရောင်းဝယ်ပေါက်ကားပြီးတော့စားရင်လည်းပဲအသက်မွေးမှုမစင်ကြဲပြီဘူးလားဗျာ။အေးအသက်မွေးမှုစင်ကြဲတယ်။အခုမိမိတို့ကအတတ်ပညာတွေသင်ကြားထားတယ်။အခုခေတ်မှာဆိုရင်ပညာတွေမျိုးစုံပဲ။အတတ်ပညာတွေနောက်ပြီးတော့ကွန်ပျူတာပညာတွေ electronic ပညာတွေစက်မှုပညာတွေအများကြီးပဲ။အဲ့ဒီသင်ကြားထားတဲ့အတတ်ပညာတွေနဲ့လည်းပဲမိမိတို့အစိုးရမင်းမှုတန်းအလုပ်တွေ ဝင်ရောက်လုတ်ကင်ပြီးတော့လည်းပဲအတမွေးဝမ်းကြောင့်အမှုပြုတ်လို့လည်းပဲမရနိုင်ပြီဘူးလားဗျာဒီအဲ့ဒီလိုဆောင်ရွက်ရမှာပဲလေအဲ့လိုလုတ်ကင်စားတော့ရမှာဒါကြောင့်အသက်မွေးမှုဆိုတာကတမ္မာအာဇီဝမိစ္ဆာအာဇီဝလို့ဘယ်နှမျိုးရှိတယ်နှမျိုးရှိတယ်တမ္မာအာဇီဝဆိုတာကသောတော့ကပြောတဲ့အတိုင်းလေယာကင်းကျွန်းနေလုတ်ကင်ပြီးတော့စိုက်ပြိုးလုတ်ကင်ပြီးတော့စားတော့တာဒါတမ္မာအာဇီဝမိမိတတ်တာတဲ့အတတ်ပညာနဲ့လုတ်ကင်စားတော့တာ လက်မှုပညာသင်ထားတဲ့ပုဂ္ဂိုလ်ကလက်မှုပညာနဲ့လောကင်စားတော့တာဒါတမအာဇီဝစက်မှုပညာသင်ကြားထားတဲ့ပုဂ္ဂိုလ်ကစက်မှုပညာနဲ့လောကင်စားတော့တာဒါတမအာဇီဝနှုတ်မှုပညာတွေသင်ကြားထားတဲ့ပုဂ္ဂိုလ်ကနှုတ်မှုပညာနဲ့လောကင်စားတော့တာအခုမိမိတို့အတန်းပညာတွေမသင်ကြားဘူးလားကဲမိမိတတ်ထားတဲ့အတန်းပညာနဲ့မိမိရရှိထားတဲ့ဘွဲ့နဲ့ဒီဂရီနဲ့မိမိတို့နိုင်ငံတော်အစိုးရကြီးမှာပဲဖြစ်စေကုမ္ပဏီမှာပဲဖြစ်စေမိမိတတ်ထားတဲ့ပညာလေးနဲ့မိမိလောကင်စားတော့နေတာဟာတမအာဇီဝပဲဘာအာဇီဝလဲ တမ္မာအာဇီဝပဲအခုခေတ်မှာဆိုရင်ဟောကွန်ပျူတာတွေအီလက်ထရောနစ်ပညာတွေအများကြီးပဲဒါတွေသင်ကြားကြလို့ဒီပညာတွေနဲ့တက်မြောက်ပြီးတော့ဟောဒီကုမ္ပဏီတွေမှာဒီဆိုရဌာနတွေမှာမိမိတက်ထားတဲ့ပညာလေးနဲ့မိမိကောင်းကောင်းမွန်မွန်လုပ်ကင်စားတော့နေတာဟာဒါတမ္မာအာဇီဝအသက်မွေးမှုစင်ကြယ်တာလားမစင်ကြယ်တာလားဒီအဲ့ဒါအသက်မွေးမှုစင်ကြယ်တာလေဒါတော့မိစ္ဆာအာဇီဝဆိုတာကတော့အသက်မွေးမှုမစင်ကြယ်တာမိစ္ဆာအာဇီဝဆိုတာဘာမစင်ကြယ်တာလဲ အတန်မွေးမှုမစင်ကြယ်တာဘယ်လိုမစင်ကြယ်တာလဲဆိုတော့ကိုယ့်ရဲ့တဝမ်းလေးစားဖို့ရာအတွက်သူတော်ဘာတွေမျက်ရည်ကြီးငယ်မျက်ရည်ပေါက်ကြီးငယ်ကြလောက်အောင် ပြုတ်လုပြီးမှ စားရတဲ့ထမင်းလို့ဟာတမန်အာဇီဝလားမိစ္ဆာအာဇီဝလားမိစ္ဆာအာဇီဝပဲသူတရားသူတော်ဘာပေါ်ကနေပြီးမတရားရအောင်ယူတာလေမတရားရအောင်ယူတာ ကိုတတ်ထားတဲ့ပညာလေးနဲ့တော့ကောင်းကောင်းမွန်မွန်မမှန်ကန်ကန်လုပ်ကင်စားလို့ပေးထားတဲ့လစာရိစာရိခါလေးနဲ့ပဲကိုဟာကိုရသမျှလေးနဲ့ရောင်ရဲတင်းတိမ်ပြီးတော့သုံးဆောင်နေရင်တော့ဒါတမအာဇီဝပေါ့ဒီလိုမဟုတ်ဘဲနဲ့မိမိကအင်းကိုနေရာကိုရောက်လာတဲ့ပုဂ္ဂိုလ်တော့ဒီပုဂ္ဂိုလ်စီကတော့ငါဘလောက်ရမှာဘယ်လိုလုပ်ပေးမလဲကိုကလက်မှတ်လေးတစ်ချက်ထိုးပေးရမယ်အဲ့ဒီမှလေးကဘလောက်ရမှာဒီပုဂ္ဂိုလ်ပြစ်မှုလေးတစ်ခုကျူးလွန်ထားတယ်အမှားလေးတစ်ခုပြုလုပ်ထားတယ်အဲ့ဒီအမှားလေးကလွတ်အောင်ဘလောက်ရမှာ အဲ့ဒီလိုသူတော်ဘာတွေကိုမျက်ရည်ပေါက်ကြီးငယ်ကြအောင်မတရားရအောင်ယူပြီးတော့မှမိမိရဲ့ဓမင်းတလုံးစားစားရအောင်ဆောင်ရွက်နေတယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာမိစ္ဆာအာဇီဝပဲဘာအာဇီဝလဲဗျာဟေးမိစ္ဆာအာဇီဝပဲအဲ့တော့ဘုရားဘာသာဝင် ဖြစ်တဲ့ပုဂ္ဂိုလ်ကြီးဟာအဲ့ဒီမိစ္ဆာအာဇီဝဆိုတဲ့အသက်မွေးမှုကိုမလုပ်ရမှာလေရှောင်ကျင်ရမှာအဲ့တော့ဘုန်းကြီးတို့ဘုရားဘာသာဝင် ဖြစ်တဲ့ပုဂ္ဂိုလ်ကြီး သတိထားကြဖို့စဉ်းစားကြဖို့အခြားဘာသာဝင်တွေကတော့ဖြင့်သူတစ်ပါးရဲ့အသက်ကိုတတ်တယ်ဆိုတာသူတို့မှအပြစ်မရှိဘူးသူတို့ရဲ့ဘုရားသခင်ကနေဒီအပြစ်တွေကိုခံယူလိုက်မယ်လို့သူတို့ယုံကြည်ထားတာမနေ့ကဆရာကြီးဦးအောင်မောင်ကဘာသာအယူဝါဒအမျိုးမျိုးကိုတခါရဲမိမိတို့ရဲ့ကျပါကျမ်းဂန်အမြင်တွေရောကိုယ်တိုင်လေ့လာထားသမျှရောသိပ္ပံအမြင်တွေရောအကုန်လုံးစုံနေအောင်ပြောပြသွားမှာပါပဲဟောပြောသွားမှာပါဆရာကြီးကဘုဒ္ဓတာလေးနဲ့ပြည့်စုံ ဝိတုဒ္ဒတွေပြည့်စုံဘဝိတုဒ္ဒတွေကျွယ်ဝဆရာကြီးရေးထားတဲ့စာအုပ်ကြီးတွေဆရာကြီးရေးထားတဲ့စာအုပ်ထဲမှာဆိုရင်ဘုန်းကြီးတို့သာသနာနဲ့စပ်ပြီးတော့ဗုဒ္ဓသာသနာတော်ကြီးအဲ့ဒီဗုဒ္ဓသာသနာတော်ကြီးဘေးချိန်ကစပြီးတော့ဖြစ်လာပြီးတော့ခံလဲအဲ့ဒီကနေပြီးတော့သာသနာတော်ကြီးဂိုင်းကွဲသွားလိုက်တာမဟာယာနဗုဒ္ဓဘာသာဟာဘယ်ချိန်မှစပြီးပေါ်ပေါက်လာလဲအဲ့ဒီမဟာယာနဗုဒ္ဓဘာသာဟာဘယ်ချိန်ဘယ်ချိန်မှတခါလဲဂိုင်းနေဘယ်နှမျိုးကွဲသွားတယ်ဆိုတာတွေကို အများကြီးလေ့လာထားပြီးတော့ဆရာကြီးရေးထားတဲ့သာသနာ2500ခရီးဆိုတဲ့စာအုပ်ကြီးရှိတယ်။အဲ့ဒီစာအုပ်ကြီးဟာလက်သုံးလုံးလောက်ထူတဲ့စာအုပ်ကြီးကျမ်းဂန်ကြီးကျမ်းကြီးတစ်ဆောင်တစ်ဖွဲ့ပဲအကြီးကြီးပဲ။အဲ့ဒီမှာဗုဒ္ဓဘာသာနဲ့ပတ်သက်ပြီးတော့နားလည်ခြင်းရင်အဲ့ဒီကျမ်းကြီးကိုမကြည့်ဘဲနဲ့ဘလို့မှနားမလည်နိုင်။ဘုန်းကြီးထိုင်ဝမ်မှာရောက်နေတဲ့ဘုန်းကြီးရဲ့တပည့်ကလေးလေးတယောက်ရှိပါတယ်။ထိုင်ဝမ်ရောက်နေပါတယ်။မနစ်ကဆိုရင်ဒီမှာလာပြီးတော့ကလေးက ဘုန်းကြီးကိုကျေးဇူးဆပ်မယ်ဆိုပြီးတော့သူဆယ်ရက်တိုင်တိုင်သူရသူလောက်ကင်လို့ရှာပွေလိုက်ကြောင်းလဲတက်ရင်အလုပ်လဲလုပ်ရင်လုပ်တဲ့ရတဲ့အလုပ်တွေကပူရှန်တာလေးကိုစုထားပြီးတော့ဒီမှာရိတ်တာမှာတခါတည်းတရားအထုတ်တဲ့ပုဂ္ဂိုလ်တွေကိုဆယ်ရက်တိုင်တိုင်သူအာယုံစွာနေစွာနေကျွေးမယ်ဆိုပြီးတော့ဆယ်ရက်တိုင်တိုင်လာပြီးတော့လှူသွားပါတယ်အဲ့ဒီကလေးလေးဟာဘာသာရေးကိုတင်းလိုက်စားတဲ့ကလေးဖြစ်ပါတယ်ဘုန်းကြီးစီမှာဆိုရင်သူ၈နှစ်သား၉နှစ်သားအရွယ်လောက်ကဘုန်းကြီးဒီရိတ်တာကိုရောက်နေတာပါ သူ့အတော်တယောက်နဲ့ပါလာပြီးရောက်လာတဲ့ကလေးလေးပါအဲ့ဒီမှာသင်္ကန်းဝတ်ချင်တယ်ဆိုတော့လေဘုန်းကြီးစီမှာဝတ်ဘုန်းကြီးနဲ့ဝတ်ပေးထားပါတယ်အဲ့ဒီဘာပဲဖြစ်ဖြစ်ဘာသာရေးနဲ့စရင်ဘုန်းကြီးစီကိုပဲလှမ်းလှမ်းပြီးတော့မေးတယ်ဘာသာရေးစာအုပ်တွေကြည့်ချင်တယ်ဆိုရင်သူအကုန်လုံးမေးဘာသာရေးကိုသိလိုက်စားအဲ့ဒီရောက်တဲ့အခါကျတော့ तू ဟာမဟာယာနဘုန်းကြီးလုပ်ဖို့သူရည်ရွယ်တယ်သူလူဘဝမှာ तू မပြောဘူးဘုန်းကြီးပဲလုပ်မယ်သာသနာမှာဝင်မယ်မဟာယာနဘုန်းကြီးလုပ်မယ်ဆိုပြီးတော့ကျောင်းအားတဲ့ရက်တိုင်းရက်တိုင်းမဟာယာနဘုန်းကြီးကျောင်းရောက်ပါ အဲ့ဒီမဟာယာနဘုန်းကြီးကျောင်းမှာပဲအိတ်တယ်ကျောင်းအားရရဲ့ဆိုရင်အဲ့ဒီမှာမဟာယာနမေတ္တိလရှင်ကျောင်းမှာပဲနေတယ်အဲ့ဒီကစာတွေကိုလေ့လာတယ်လိုက်စားတယ်ဖတ်တယ်သူမရှင်းလင်းတာတွေကိုဘုန်းကြီးစီလှမ်းလှမ်းပြီးတော့မေးတယ်ကြာတော့လည်းပဲမေးပါများဘုန်းကြီးလည်းပဲမတတ်နိုင်တော့ဒီကွာမင်းကမေးတာတွေမင်းသိကျင်တာတွေကလည်းများလိုက်တာဘုန်းကြီးကလည်းပဲမင်းသိကျင်တာတွေအကုန်လုံးကိုကြည့်ပြီးတော့အဖြေမပေးနိုင်ဘူးမင်းကိုအဖြေပေးနိုင်တဲ့စာအုပ်တစ်ခုတော့ဆရာတော်စီမှာရှိတယ်မင်းသိကျင်တဲ့ဘာသာရေး မင်းသိကျင်တဲ့မဟာယာနဘယ်ချိန်ကစဖြစ်တာလဲဆိုတဲ့သိကျင်တာကိုငါဖြေပေးတာတဲ့မင်းကိုယ်တိုင်စာအုပ်နဲ့ကြည့်ပြီးတော့လေ့လာရင်ပိုကောင်းမယ်ဆိုပြီးတော့ဘုန်းကြီးကဆရာကြီးဦးအောင်မောင်ရေးပေးတယ်အခုသာသနာ2500ခရီးဆိုတဲ့စာအုပ်ကြီးသူ့စီပို့ပေးလိုက်တယ်အဲဒီမှာသူ့စီပို့ပေးလိုက်တဲ့အခါကျတော့မှဒီကလေးဟာဒီသာသနာ2500ခရီးစာအုပ်ကြီးကိုအကုန်လုံးဖတ်ကြည့်ပြီးတဲ့အခါမဟာယာနဗုဒ္ဓဘာသာဩငါတို့ထေရဝါဒဗုဒ္ဓဘာသာကကွဲထွက်သွားတာပါလားသူသဘောပေါက်တယ် ခွဲထွက်သွားပြီးတဲ့အခါကျတော့အဲ့ဒီမှာမဟာယာနဗုဒ္ဓဘာသာတွေဟာလည်းပဲတခါလေဂိုင်းနေအတီးတီးကွဲ့ကွဲ့သွားတဲ့အခါမှာဘယ်ဂိုင်းကဘယ်လိုဘယ်ဂိုင်းကဘယ်လိုဘယ်ဂိုင်းကဘယ်လိုဂိုင်းအတီးတီးကွဲ့သွားပုံတွေကိုဒီဆရာကြီးကမှအပြည့်စုံရေးထားတယ်အဲ့ဒီမှာသူ့ဟာနဲ့သူဘယ်ပုဂ္ဂိုလ်ကနေဥဆောင်ပြီးတော့ဘာဂိုင်းကိုတီထောင်သွားတယ်ဘယ်ပုဂ္ဂိုလ်ကဥဆောင်ပြီးတော့ဘာဂိုင်းကြီးကိုတီထောင်သွားတယ်အဲ့ဒါတွေကိုလေ့လာတဲ့အခါအော်ငါအခုလေ့လာပြီးတော့ငါလေ့လာစုံစမ်းနေတဲ့ကံရဘာဂိုင်းပဲချက်ချင်းသိသွားတယ်အဲ့ဒီမှာဘာဂိုင်းလဲသူတို့ဘာတွေကိုချင့်ကြံတယ်ဘာတွေကိုလုပ်တယ်ဆိုတာအကုန်လုံးသိပြီးတယ် အကုန်လုံးလေ့လာပြီးတော့သူသိကျင်တာတွေပေါ့လေအထူးအဖြင့်သူမေးတယ်ဝိကာလဘောဓနာသိက္ခာပုဂ္ဂိုလ်ဘာလို့မရှောင်ကျင်တာလဲဆိုရင်ဟိုကအကုန်လုံးစိတ်တွေဆိုးတာပဲအဲဘုန်းကြီးတွေကဝိကာလဘောဓနာသိက္ခာပုဂ္ဂိုလ်ဆိုတာနေလွဲညစာစားတာအဲဒီမှာမဟာယာနဘုန်းကြီးတွေမှာညစာစားတယ်ညစာဆိုရင်ကြီးကြီးကျယ်ကျယ်ခန့်ခန့်နာနာစားတယ်အဲဒီမှာသီလရှင်တွေလည်းပဲညစာစားတယ်ဒီမှာဘုန်းကြီးတို့ရိတ်တာဌာနတစ်ခုမှာ အဲ့ဒီမဟာယာနတွေပေါ့လေလာပြီးတရားအထုတ်ကြတယ်ခုမြန်မာနိုင်ငံမှာလာအထုတ်ကြတာမဟာယာနဗုဒ္ဓဘာသာတွေပဲလာတာများပါတယ်ဘုန်းကြီးတွေရောသီလရှင်တွေရောအခုဝဇာအင်ကြီးကြီးတွေနဲ့လေတချို့အပြာကြီးတွေတချို့ဝါကြီးတွေအမျိုးစုံပေါ့အဲ့ဒီမှာဝက်ပြီးတော့လာတာဓမ္မဟာယာနတွေဖြစ်ပါတယ်အဲ့ဒီပုဂ္ဂိုလ်တွေလာသူတို့ကဒီမှာဘုန်းကြီးတို့ဒီမှာထေရဝါဒဗုဒ္ဓဘာသာကမြတ်စွာဘုရားဟောထားတဲ့စကားတော်တရားတော်တွေကို တလုံးတပါရမှပြုပြင်မှုမရှိဘူးမြတ်စွာဘုရားဟောသမျှကိုဘုန်းကြီးတို့ အခုမြန်မာနိုင်ငံမှာရှိတဲ့ရဟန်းတော်များကတလုံးတပါးရမှာပြုပြင်မှု မရှိဘဲနဲ့အားလုံးလိုက်နာပြီးတော့ကျင့်သုံးတာကို ထေရဝါဒဗုဒ္ဓဘာသာဘာဗုဒ္ဓဘာသာလဲအေးဒါအခုဘုန်းကြီးတို့အခုကျင့်ကြံအားထုတ်နေကြတာအခုယဟန်တော်တွေအခုသိက္ခာရှင်တွေဒါထေရဝါဒဗုဒ္ဓဘာသာမြတ်စွာဘုရားဟောသမျှတရားကိုအပြင်အပြုတ်ပြင်မရှိဘူးအားလုံးကိုလိုက်နာတယ်ဟောမဟာယာနဗုဒ္ဓဘာသာကြတော့မလိုက်နာနိုင်တာတွေကိုပယ်လိုက်တယ် သူတို့လိုက်နာနိုင်တာလေးကိုလည်းပဲလိုက်နာလို့ရအောင် ပြုပြင်ပြီးတော့မှလိုက်နာကျင့်သုံးတာကိုမဟာယာနဗုဒ္ဓဘာသာပြုပြင်ပြီးတော့မှလိုက်နာနိုင်တဲ့ကျင့်ဝတ်တရားလေးလောက်သာလိုက်နာပြီးတော့ကျင့်သုံးတဲ့ဗုဒ္ဓဘာသာကိုဗာဗုဒ္ဓဘာသာလဲဒီမဟာယာနဗုဒ္ဓဘာသာဘုရားရဲ့အဆုံးအမစကားတော်တရားတော်တွေအကုန်လိုက်နာတာလားတချို့တဝက်လိုက်နာတာလားအေးသူတို့ကတချို့တဝက်ပဲလိုက်နာတာသူတို့ မဟာယာနဗုဒ္ဓဘာသာတွေထဲမှာအခုလိုညစာအလုံးစားတယ်အလုံးစားတယ်ညစာတွေမဟုတ်ဘူးတချို့ကအိမ်အောင်ရသားပါပြုတ်ပြီးတော့နေလို့ရတယ်တချို့ခိုင်းတွေကအိမ်အောင်တွေသာသမီတွေနဲ့အားလုံးဒီလိုပဲနေတယ်ဘာသာရေးပွဲလေးရှိမှအဲ့ဒီမှာသင်္ကန်းကိုဝတ်ယုံပြီးတော့မှဘာသာရေးပွဲကိုတက်တယ်ဒီလိုမဟုတ်ရင်လူတွေကဲ့သို့အတူတူနေတယ်အဲ့ဒါသားတွေသမီးတွေနဲ့ဒီလိုနေတယ်သူတို့ဘုရားဘာသာတွေမှာဂိုင်းတွေအတီးတီးကွဲပြားနေအဲ့တော့မြန်မာနိုင်ငံမှာလာပြီးတော့တရားအားထုတ် တရားထုတ်တဲ့ကာကဏကြတော့တရားဝိကလဘောဓနာသိက္ခာကိုရှောင်ရတယ်သူတို့ကမရှောင်နိုင်သို့တော့သူတို့ကအသားမစားဘူးဘုန်းကြီးတို့တရားထေရဝါဒကပါစားတယ်အသားကြီးစားကြတယ်အသားစားတော့သူတို့ကအသားစားတာကိုမကြိုက်ဘူးသူတို့ကအသားမစားဘူးပေါ့သူတို့ကတက်လွတ်စားတယ်ဖတ်ရှင်းတယ်အဲ့လိုပေါ့ဒါမဲ့ဒီကထေရဝါဒကညစာစားသလားမစားဘူးလားမစားဘူးသူတို့ကညစာစားတယ် အဲတော့ညစာစားတဲ့ပုဂ္ဂိုလ်ကညစာကြတော့မစားဘဲမနေနိုင်ဒီကထေရဝါဒကတော့အတမစားဘဲမနေနိုင်တက်တက်လို့ဆိုရင်တည်ပြီးခရမမတွေ့ကြညာတော့အဲ့လိုဖြစ်ပြန်အဲ့ဒီမှာသူတို့မဟာယာနတိလရှင်တွေလာပြီးတရားအထုတ်ရင်ညစာကစားစီမကြဆိုတော့စားခြင်းစားခြင်းတော့မလုပ်လေကျောင်းလေးတွေကသူတို့အတွက်သီးသန့်ကျောင်းလေးတွေဆောက်ထားတာဆိုတော့အဲ့ဒီမှာကျောင်းမှာအခုခေတ်ကလည်းပဲရင်နွေးလေးနဲ့ဗာနဲ့ဟိုခေါ်ဆွဲတွေကပြုတ်လို့ရတာဆိုတော့ အဲ့ဒီမှာမေတိလာကရေချိုးရေမိုးချိုးပြီးတော့စားမယ်ပေါ့စားပြီးမှတရားဓမ္မယုံတက်မယ်ပေါ့အဲ့လိုလုပ်ပြီးတော့တခါလေခေါက်ဆွဲပြုတ်ထားတာရေမိုးချိုးချိုးပြီးတော့တခါလေအဝတ်စားပါလဲပြီးတော့တတိမေ့ပြီးတော့သွားတာတခါလေအဲ့ဒီခေါက်ဆွဲပြုတ်ထားတဲ့အိုးကတခါလေမိတွေထလောင်ပြီးကြောင်းမိလောင်ကုန်ဒါဘုန်းကြီးတို့မြန်မာနိုင်ငံရိတ်တာတစ်ခုမှဖြစ်သွားတာဒါကြောင့်အဲ့ဒီမှာအဲ့ဒီရိတ်တာရဲ့ဥဆောင်တရားကြီးတွေကရှင်ဘုရားတဲ့အဆောင်နေထဲမှာ ပလန့်ပေါက်တွေထားမပေးပါနဲ့ပလန့်ပေါက်တွေထားပေးရင်တဲ့အဲ့ဒီလိုပဲတဲ့ဒီမှာသီလရှင်တွေပါလေကသူတို့ကမစားပဲမနေနိုင်တော့ောက်ဆွဲတွေပြုတ်စားတပြည့်တို့ကြောင့်မှဒီလိုမီးလောင်မှုတွေဖြစ်တယ်ဗျာတဲ့ပလတ်ပေါက်တွေမထားပါနဲ့တဲ့သူကတောင်အဲ့လိုတိုက်တွန်းတယ်ဒါပေမဲ့ခက်တာကအခုကပလတ်ပေါက်နဲ့မထိုးတော့ပဲနဲ့ဒီတိုင်းဖြီစားနေတာခက်ပလတ်ပေါက်နဲ့ အခုပလတ်ပေါက်နဲ့ရေနွေးတောင်မလိုတော့ဘူးဒီတိုင်းစားလို့ရတယ်ဆိုတာဘုန်းကြီးကမနှစ်ကမှသိတာနော်အဲဘုန်းကြီးမှဘာမှမသိဘူးအဲ့တော့ကလေးတွေကခောက်ဆွဲကိုဘုန်းကြီးတူလေးတယောက်ကပြောပြလို့ဒီလိုစားလို့ရတယ်တဲ့ဒီအထုပ်လေးကိုဒီလိုဖြီးတယ်ဖြီးပြီးတော့တဲ့ဟောဒီမှာဟောဒီပါလာတဲ့အမှုန်လေးတွေကိုတခါလဲထည့်ပြီးချေးတယ်ချေးပြီးဒီလိုစားတော့ကောင်းတယ်အဲဒီမှာသူပြမှဘုန်းကြီးလည်းအော်အစိမ့်စားလို့ရသလားဆိုတော့ မဟုတ်ဘူးလေတဲ့ဒါအချက်တွေကြီးတဲ့ပဲတဲ့အကုန်လုံးဒီလိုစားလို့ရတယ်တဲ့အခုဆိုရင်တဲ့ဘယ်သူမှတိတ်ပြုတ်နေတာမဟုတ်တော့ဘူးတဲ့ဒီတိုင်းပဲစားလိုက်ကြတယ်တဲ့အဲတော့ပလတ်ပေါက်မထားလည်းမထူပါဘူးဒီမှာဒီတိုင်းစားလို့ရအဲဒီတော့ဘုန်းကြီးတို့ဒီမှာအဲဝိကလဘောဓနာသိက္ခာပုဂ္ဂိုလ်ဘုန်းကြီးတို့မြန်မာနိုင်ငံကထေရဝါဒဗုဒ္ဓဘာသာဝင်အားလုံးဟာပြောရရင်တော့ကြီး၈ပါးသီလ၄လောက်စောက်တည်စောင့်ထိန်းတဲ့တည်င်းသည့်ဥပုပ်တိတောင်မှဝိကာလဘောဓနာသိက္ခာပုဂ္ဂိုလ်မထင်ရပေဘူးလားဗျာ။ ဖယ်ရတယ်အဲသူတို့စီမံကတော့ဘုန်းတော်ကြီးတွေရောတိက္ခာရှင်ဖြစ်တဲ့သီလရှင်တွေရောအားလုံးဟာဒီဝိကာလဘောဓနာတိက္ခာပုဂ္ဂိုလ်လုံးဝသူတို့ကတော့မထင်သိရဘူးအားလုံးစားလို့ရတယ်တက်လို့စားတာဖြစ်တဲ့အတွက်သူတို့ကညလည်းစားလို့ရတယ်နေ့လည်းစားလို့ရတယ်ဒါပေမဲ့သူတို့ကသိချင်းအသားကမစားတာကျဲဥပဲဥကြတော့လည်းစားကြပြန်အဲဒီမှာကျဲဥပဲဥလည်းစားကြပြန်အဲဒီဟာတွေကြတော့သူတို့ကစားတယ်အဲဒီဟာကိုတော့ပြင်ဒါ ဟိုပါခေါ်လဲဓာတ်နဲ့ဖောက်ထားတာတဲ့အကောင်မဖြစ်တော့ဘူးအဲ့ဒါစားလို့ရပါတယ်ဆိုပြီးတို့ကအဲ့ဒါကိုစားကြတာပဲဒါကြောင့်ဒီမှာတော့ဖြင့်ခုကဘုန်းကြီးတို့ကထေရဝါဒဗုဒ္ဓဘာသာတွေဖြစ်တယ်ဗုဒ္ဓဘာသာတွေဖြစ်တဲ့အတွက်ကြောင့်မို့မိစ္ဆာအာဇီဝဖြစ်တဲ့အသက်မွေးဝမ်းကြောင်းမှုတွေနဲ့ပဲမလုပ်ရမှာလေဗျာရှောင်ကျင်ရမယ်မဟာယာနထေရဝါဒနဲ့တော့မတူဘူးဘုန်းကြီးတို့မဟာယာနဗုဒ္ဓဘာသာနဲ့တော့မတူဘူးဘုန်းကြီးတို့ထေရဝါဒဗုဒ္ဓဘာသာက ဘုရားရှင်ရဲ့အဆုံးအမတွေအားလုံးတလုံးမကြံပါလို့ကြတယ်လိုက်နာရတယ်အဲလိုတလုံးမကြံလိုက်နာပြီးတော့ကြင်ကြံအားထုတ်ကြတာဖြစ်တဲ့အတွက်အဲတော့ဗုဒ္ဓဘာသာဝင်လို့အမိခံပြီးဆိုရင်မိမိတို့အခုအသက်မွေးဝမ်းကြောင်းမှု စင်ကြယ်ဖို့တော့လိုသလားမလိုဘူးလားရဲ့အဲ့ဒါလေးတွေသိပြီးတော့မိမိတို့ကိုယ့်ရဲ့ဘဝလေးပြန်ဆန်းစစ်ကြဖို့လိုအပ်တယ် ကိုယ့်ဟာကိုယ်ငါဗုဒ္ဓဘာသာတကယ်ပဲစစ်စစ်ဖြစ်နေပြီလားငါဗုဒ္ဓဘာသာမစစ်ဘဲနဲ့ဘုရားဘာသာရဲ့ကျင့်ဝတ်တရားတွေငါမှမပြည့်စုံပဲဖြစ်နေပြီလားကိုယ့်ဟာကိုယ်ပြန်ပြီးတော့ဆင်ခြင်မှုသုံးသပ်ဖို့လိုတယ်တကယ်ဗုဒ္ဓဘာသာစစ်စစ်ဖြစ်မယ်ဆိုရင်ကိုဟာအခြေခံကျင့်ဝတ်ဖြစ်တဲ့နံပါတ်1တရဏဂုံဘာလို့ရမလဲတရားမယ်တရဏဂုံတရားမယ်ဆိုတာကဘုရားရှင်ကကိုယ်ဝယ်စည်းကမ်းရမယ်တရားတော်ရဲ့ကိုယ်ကိုယ်ဝယ်စည်းကမ်းရမယ်တန်ဃာတော်ကိုလည်းပဲ ကိုယ်ွယ်စိကပ်ရမယ်မမေ့ရအောင်ဘုရားတရားတန်ခါယရဏသုံးပါးရဲ့ကိုယ်ကိုအမြဲတမ်းစိကပ်နေရနောက်ပြီးတော့၅ပါးသီလမြဲရမယ်နံပါတ်1ကဗာမြဲရမယ်ကဲဒီလိုဆိုရင်ဗုဒ္ဓဘာသာဝင်တွေကိုကိုပြန်ပြီးဆန်းစစ်ကြည့်ပါလားမိမိကိုယ်ကိုပြန်ပြီးဆန်းစစ်ကြည့်ပါလားနေတိုင်းမှုသားတွေပြောပြောနေရင်ခဲဦးမယ်လေနေတိုင်းနေတိုင်းမှုသားတွေပြောပြောနေဦးမယ်တခြားအရာတွေသာထားလိုက်ဦးမှုသားကိုတော့ရေလိုသုံးနေကြတာဖြစ်နေတယ် အဲ့တော့အဲ့ဒီဟာပါလေမူတာစကားကစပြီးတော့ရှောင်ကျင်ရမယ်မူတာပြောဆိုခြင်းမှမလုပ်ရမှာလေအားလုံးရှောင်ကျင်ရမယ်သူ့တက်တခြင်းမှလည်းရှောင်ကျင်ရမယ်သူ့ဥစ္စာကိုခြင်းမှလည်းရှောင်ကျင်ရမယ်မပိုင်ဆိုင်တဲ့ကာမဂုဏ်ကိုပြမှားခြင်းမှလည်းမလုပ်ရမယ်ရှောင်ကျင်ရမယ်မဟုတ်မမှန်တဲ့စကားပြောဆိုခြင်းမှလည်းမွေးမင်းလျော့စေတတ်တဲ့ရည်တည်တာတောက်စားခြင်းမှကဲအဲ့ဒီ၅မျိုးစင်ကြင်နေရမယ်ဟုတ်တယ်မဟုတ်လားအဲ့တော့ဒီ၅ပါးသီလမြဲရမယ်နံပါတ်1ဒါဆိုရင်ဗုဒ္ဓဘာသာ နောက်နံပါတ်3ကပါတယ်လေအသက်မွေးမှုစင်ကြယ်ရမယ်အဲဒီလိုအသက်မွေးမှုစင်ကြယ်ရမယ်ဆိုတာစောစောကပြောခဲ့တဲ့အတိုင်းမိမိသင်ကြားထားတဲ့အတတ်ပညာလေးနဲ့ကောင်းရောင်းကောင်းဝယ်လုတ်ကင်ပြီးတော့စားတော့မယ်ဆိုရင် အသက်မွေးမှုဘာဖြစ်မလဲစင်ကြယ်မယ်အဲဒီလို၃ချက်အခြေခံဖြစ်တဲ့ဒီကျင့်ဝတ်တရားလေး၃ချက်နဲ့တော့ဖြင့်ဗုဒ္ဓဘာသာတရားပြည့်စုံသင့်သလားမပြည့်စုံသင့်ဘူးလားကဲဒီလိုဆိုရင်တခြားဘာသာဝင်တွေက ဒီပါအောင်ကွာမင်းတို့ဗုဒ္ဓဘာသာတွေကဘာတွေပြည့်စုံရတာလဲဘယ်လိုကျင့်ဝတ်တရားတွေမိမိတို့ကစောင့်ထင်းရတာလဲလို့မေးရင်အခုဖြေတတ်ပြီလားမဖြေတတ်သေးဘူးလားဒါလေးသိဖို့လိုတယ်နော်တနေ့ကြာကြတော့တခြားပုဂ္ဂိုလ်တွေနဲ့မေးလိုက်ပြီဆိုရင်ဟိုဟာလိုလိုဒီဟာလိုလိုအင်းအင်းဟာငါတို့တော့မသိဘူးကွာအလူကြီးတွေညာသိလားမသိဘူးဆိုပြီးတော့ရှောင်နဲ့ထွက်သွားမလို့နဲ့မေးရင်ဘုရားဘာသာဆိုတာဒီကျင့်ဝတ်တရားတွေရှိတယ်ကြီးထောက်လိုက်မလို့ ဟာမင်းတို့ဒီလိုဆိုရင်ကွာဘသူကဗုဒ္ဓဘာသာပဲဟိုမှာစားတော့ဆိုင်အဲ့ဒီစားတော့ဆိုင်ပိုင်ရှင်ကြီးကဗုဒ္ဓဘာသာပဲဒီမှာအသားတွေရောင်းနေတယ်အရက်တွေရောင်းနေတယ်ဘယ်လိုလဲဒီဗုဒ္ဓဘာသာတယောက်တော့ဗုဒ္ဓဘာသာတယောက်သူဒါလေးကိုမလိုက်နာနိုင်လို့သူ့ရဲ့စီးပွားရေးရာသူလုပ်တာဖြစ်မှာပေါ့တကယ်ဗုဒ္ဓဘာသာစစ်စစ်ကတော့ဒါမျိုးမလုပ်ဘူးလေဟုတ်တယ်မလားတကယ်မလုပ်တဲ့ပုဂ္ဂိုလ်ကိုလည်းလက်ညှိုးထိုးပြနိုင်ရမယ်ဘယ်ပုဂ္ဂိုလ်ကြီးသူတို့မှဒီလုပ်ကိုမလုပ်ဘူးအရက်သေးစားရောင်းချခြင်းမရှိဘူး အတန်ငါရောင်းချခြင်းမရှိဘူးမူရင်မီးလျော့စေတတ်တဲ့ကိုယ်တိုင်နဲ့မတော့စားဘူးမဟုတ်မမှန်တဲ့စကားလည်းမပြောဘူးအဲ့ဒါငါတို့ဗုဒ္ဓဘာသာဆိုတာဒီလိုဗုဒ္ဓဘာသာဒီအတိုင်းစောင့်ထင်းရတာဒီကျင့်ဝတ်တရားတွေအ ਨੇ ဆုံးငါတို့မှာစောင့်ထင်းရတယ်ပြည့်စုံရတယ်ဆိုတာလေးကိုကိုယ်တိုင်လည်းကျင့်ပြီးတော့သိကျင်တဲ့ပုံကိုယ်တွေကိုလည်းပဲဖြည့်ချပေးတတ်ဖို့ရမလိုပေဘူးလားဗျာဒါအခြေခံအဆင့်ပါအဆင့်လေဟေးမနေ့ကကြရင်မူလာတန်းဗုဒ္ဓဘာသာ ရှေကံကနေပြီးတော့ဗာဆင့်တက်မလဲဒီမူလတန်းဗုဒ္ဓဘာသာအလယ်တန်းဗုဒ္ဓဘာသာအထက်တန်းဗုဒ္ဓဘာသာဒီ၃မျိုးခွဲသွားမယ်အဲ့ဒီ၃မျိုးကိုမနေ့ကမှဆက်ပြီးတော့တစဉ်ဟောကြရအောင်ကဲဒီဆောင်ပုလေးဆိုပြီးတော့တရားသိညာဆိုနော်တရဏဂုံတီပြင်စတိအာဇီတန်ရှင်ပါအာဇီတန်ရှင်ပါဆို ဒီတော့အခြေခံအဆင့်ဖြစ်တဲ့ဗုဒ္ဓဘာသာတယောက်မှဘာတွေပြည့်စုံရမလဲကဲရှေ့ကယဟန်တော်ကြီးတွေနောက်ကြမနေနဲ့နှေးမနေနဲ့ကိုကရှေ့ဆုံးကပြောရမယ်ကိုအိမ်ရောက်လာရင် ကိုမိသားစုကို ကိုကဒါတွေကိုအဆုံးမပေးရမယ်ငါတို့ဟာဗုဒ္ဓဘာသာငါတို့ဒါတွေရှောင်ကျင်သင့်တယ်ငါတို့ဒီလိုနေသင့်တယ် တခြားဘာသာဝင်တွေထင်သေးအောင်ငါတို့ဒီလိုမနေသင့်ဘူးဒီလိုမပြုတ်မှုသင့်ဘူးဒီလိုမလုပ်သင့်ဘူးငါတို့ဒါတွေအခြေခံအဆင့်လောက်တော့ငါတို့ရအောင်ဗုဒ္ဓဘာသာတယောက်ရဲ့ပြည့်စုံရမယ်အခြေခံအဆင့်လောက်တော့ငါတို့ကြိုးစားမယ်ဆိုပြီးတော့ကြိုးစားဖို့မသင့်နေဘူးလားဗျာဒါကြောင့်အခြေခံအဆင့်ဖြစ်တဲ့ကရဏဂုံတီ၅ပါးသီလမြဲပြီးတော့သမ္မာအာဇီဝအသက်မွေးမှုစင်ကြယ်နိုင်တဲ့ဒီအခြေခံအဆင့်တွေတိုင်းပြည့်စုံအောင်ကျင့်ကြံအားထုတ်စောင့်ထိန်နိုင်ကြပြီလျင် မဟာသတိပဋ္ဌာန်ဝိပဿနာတရားတွေကိုလည်းပဲဆက်လက်ပြီးတော့ကြင်ကြံပွားများအားထုတ်ပြီးတော့မိမိတို့အလိုရှိအပ်သောဆင်းရဲခတ်သိမ်းငြိမ်းရာနိဗ္ဗာန်ကိုမဉ္ဇဉ်ပူဉ္ဇဉ်ဖြင့်လျင်းမြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေကုန်တည်း